ယနေ့သာသနာတော်2544ခုကောဇာတက္ကရီ1362ခုနှစ်ဥတုဟေမန္တဆောင်းလာရာသည်နတ်တော်လာဇန်14ရက်နေ့ညမဟာယံကုံတိုင်းယံကုံမြို့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးတီထောင်တရားပြသတော်မူရာမဟာကြီးသာသနာရိပ်တာဝဲ 50ကြိမ်မြောက်ဩဝါဒခံယူပူဇော်ပွဲတွင် ဟောကြားအပ်သည့်သုတ္တန္တပိဋကခုရကနိကေဓမ္မပရပါဠိအဋ္ဌကထာတွင်လာရှိသည့်ဝိသခာတိနာ ဥပောတတိကာနာဝတ္ထုသုတ်တံဓမ္မဒေသနာအဲဒီသုတ်တံဓမ္မဒေသနာရဲ့ဆိုလိုချက်အ ਨੇ ဒိဗေယူ၍ဘုန်းကြီးတို့မူအယ နာမပေးရမယ်ဆိုရင်တော့ for what do you do တဲ့ပါတယ်တော့ပြိတ္တ no ဒီကအင်္ဂလိပ်လိုပြောရင်အဲ့ဒီကအင်္ဂလိပ်လိုပဲပြန်ရနော်သင်ဘာအတွက်လှုပ်တာလဲတဲ့ပါတယ်တော့အဲအဲ့တော့ဘာအတွက်လှုပ်တာလဲဆိုတော့ကိုကုသိုလ်လှုပ်တဲ့ရည်ရွယ်ချက် မူဝါဒရှိမြင်လေးကိုအာယုံယူထားပေါ့ဒုတိယဒေသနာဟောကြားမြည်ဖြစ်၍ဤရှင်ကိုဤပလင်းနဲ့သာသနာမြေတခွင်တွင်သာသနာပြုခွင့်ရအောင်ကိုလလွယ်ဆယ်လဘွားဘဝလည်းနှလုံးပကုံးလည်းနဲ့သေဝါဘတော်ကြီးနဲ့လူဖြစ်အောင်ကြွေးမွေးလာခဲ့ရလို့ ဤရှင်နနှစ်သားရွယ်ကဘဝတစ်ပါးပြောင်းသွားကွယ်လွန်သည့်အနန္တကျေးဇူးရှင်မြတ်မိခင်တော်တော်မေသာထွေကျုံငယ်ကျုံတစ်ပါးဘာဝရှင်များကိုသင်္ကန်းနဲ့ရှင်ရပြုနေတဲ့ရဲ့လို့50တချိန်မြောက်မာကြီးဆရာတော်ဘုရားကြီးဩဝါဒခံယူပူဇော်ဝဆင်ွယ်ကြညောင်းသူတော်ကောင်းတို့ဖူးမြင်ခွင့်ရသလို အာယဝံမျောဖူးမျောခွင့်ရတော်မမူရှာသည့်မိခင်ကြီး25နှစ်တာကာလပရိယာတိဓမ္မတွေရွယ်ဆောင်လို့29နှစ်တာကာလပฏิပါတိခြေစကားတို့ဖြင့်ရှာကချင်ကရင်ကရမွန်ရခိုင်မြန်မာမကြာဂျပန်အင်္ဂလအမေရိကန်ကနေဒါနိုင်ငံများသို့ မဟာတတိပရံတရားဟောကြားပေးလူနေတဲ့ရဲ့လို့ယနေ့မျက်မြင်သူတော်ချင်းတို့ဂုံယူခွင့်ရသလိုအာရဝံပြောဂုံယူခွင့်ရတော်မမူရှာသည့်မိခင်ကြီးသာထွေကျုံငယ်ကျုံတစ်ပါးဟောကြားညွှန်ပြသည်မဟာတတိပဌံတရားဓမ္မဟုသည်ကိုယနေ့မျက်မြင်သူတော်ချင်းတို့နာယူမှသာအာထုတ်ခွင့်ရသလို စကမိုင်မိနစ်ပိုင်နာဤပိုင်မြာကြနာအထုရှုမှခွင့်ရတော်မမူရှာသည့်မိခင်ကြီးတတော်59နှစ်သိက္ခာတော်40အတွင်သာပင်ရှင်တစ်ပါးဤသာသနာတွင်အာနိလူတငဲ့သည့်85သိန်းရောကုသိုလ်မင်္ဂလာတော်တို့ကိုဘုန်းကြီးတို့ဘုဂိုလ်တိုင်းပြုမြုပ်ပင်ကျင်လမ်းမဟာကြီးသာသနာရိပ်သာဖွင့်လက်ခါဖြင့် ယေရှုရှင်မဟာစီဆရာတော်ဘုရားကြီးရဲ့တာဝန်ပေးချက်အရာဝါတွင်3လတကူတလပေါင်း4လတနစ်တနစ်ရက်ပေါင်း120အရာလေးမျက်နှာလာလာသမျှယဟန်ရှင်လူသူတော်ပြုတို့အားဝင်ကြွေးမရှိကုသိုလ်ပြည့်အခမဲ့မနေ့စားလေးစားမိရေစေပစ္စည်းလူတန်းခဲ့တာ24နှစ်ရာသီရှိခဲ့ပါပြီ။ အဲ့ဒီတွင်ယဟန်သာမဏေတိထားခြင်းဟုလို့တဲ့ရှင်ရနွမ်းပါသူတို့အသင်္ကန်းသပိတ်ပရိခရာဝတ်ထေလူတန်းငယ်ဒါလည်း24နှစ်ရှိပါပြီ။ဝါဆိုပြီးလာပြီကျော်ရှိရနေ့ရောင်တိုင်းရောက်တိုင်းရှင်မြလုံးဆိုင်ရာ900ကျော်သံဃာတော်တို့အားဓမ္မောဆွမ်းတက်လက်ထောပါဆွမ်းတက်လက်အုံဆွမ်းတက်လက်ယူယူဆွမ်းတက်လက်ဟင်းလေးခွဲ့နဲ့သံဃာပေါက် ကာယိရာမတရားရာမသီတသောကြောရာအထိဆိုပြီးတော့သံဃာဘောက်လူတန်းခဲ့တာ24နှစ်ရာသီရှိခဲ့ပါပြီယခုလေလူတွေစီးပွားရေးကြတဲ့တဲ့ဆိုတဲ့ဖြင့်ပြုမျိုးမှာဆွန်းလောင်းသူနေပါလို့900ကျော်သံဃာတော်တို့အမြန်မာလာဇန်4ရက်နေ့ရောက်တိုင်းရောက်တိုင်း3000ကုန်3000ကုန်လူတာ14လရှိသွားပါပြီ။ တရားဟောသွားတဲ့နယ်မြေတိုင်းမှာဆောင်ရွက်သောပုဂ္ဂိုလ်များလွယ်ကူပါကမြို့လုံးကျွတ်တန်ခိကဒါနဆွန်းလှူခဲ့တာ14မြို့နယ်ရှိခဲ့ပါပြီ။ညမပြည်မှာစာသင်သားတရားကျော်ရှိတဲ့တိုက်တွေတထောင်တထောင်ကြလှူဒါန်းခဲ့တာကျောင်းပေါင်း90ရှိပါပြီ။မဟာကြီးနဲ့ဗမာပြည်ရိပ်သာဌာနတထောင်တထောင်ညီလှူခဲ့တာလေကျောင်းပေါင်း90ဝန်းကျင်ရှိသွားပါပြီ။ မေရိကရောက်ခြင်းကနယူဂျာစီပြည်နယ်မှာမြန်မာဗုဒ္ဓဘာသာဘုရားတဲမဲဆိုလို့ကြံ့ွေတသိန်းအင်္ဂလန်ဂျပန်နိုင်ငံဘုန်းကြီးကျောင်းတွေမှာလည်းပဲထိုက်တယ်လို့လူခဲ့တာယနေ့ကုသိုလ်တော်အရရ85သိန်းကျော်မြရှိသွားပါပြီထိုကုသိုလ်တော်တွေကိုယနေ့မြဲမြံသူတော်ခြင်းတို့သာဓုခေါ်ခွင့်ရသလိုအာရဝံမျောသာဓုခေါ်ခွင့်ရတော်မမူရှာသည့်မိခင်ကြီး သောမိဂကြီးပြည့်ရှိသည်မှဘာမယီရှင်မြောင်းသက်ငန်းနဲ့ရှင်ဟာပြုတော်မူလို့တတ်တော်80ဝါတော်30အယဘဝနာထံဇာနွန်လေးပြည့်ဖခင်ကြီးဥဒ္ဓမိကသောမိဘနှစ်ဖြာနဲ့တရားနာသူများဘုလူတို့ဤမိခင်ဖခင်ဆွေရှင်မျိုးဆက်ပေါင်းတို့ကို ပလင်မွေကနဦးကယေရှုကစိတ်မြော်၍တရားနာဖိတ်ခေါ်မိ မာတာပိတရောဗုဒ္ဓသာ ဒေတိတံဓမ္မဒေသနာဇာတာဌာနာအာဂံတဝါနာသူနန္ဒုဣဒမန္တပါမာတာပိတရောမိဘကျေစုမြေမုတ်ဥကို ယေရှုကမျောလွန်တိတ်ပေါ်၍ဣတောလေတနုရိုင်းတလျက်နေညာမမေဘဝင်ခွေလေနေ၍မယာမရဏသေမင်မမြင်အာနာခောသီတာရောက်လူရွာပြေထားလိုက်ပါသွားတဲ့ သာလာမြေဖြောကမဲတော်မဲတော်များနဲ့တရားနာသူရရှင်လူတို့ဤမိခင်ဖခင်ဆွေချင်းမျိုးဆက်အပေါင်းတို့သည်ဤဓမ္မနပံဓမ္မစီရိုက်ချောတိဘုဖာဏီပြုပြင်တတ်သာရှင်သည်တလင်ပွေနံရန်ကုန်တိုင်းကျေးဇူးတော်ရှင်ဆရာတော်ဘုရားကြီး သာသနာပြုရာမဟာကြီးသာသနာရိပ်တာ52ကြိမ်မြောက်ဩဝါဒခံယူပူဇော်ပွဲကြီးဝဲကြီးရှင်သာဖာရင်ဓမ္မယုံခမ်းမဆောင်အတွင်ရှိသောဇာတဌာနာကမ္မတကဓမ္မတာရောက်ရှိလီယာယာသန္တရာဘဝဘုံဌာနရှိကား အာကန္တဝါနာသမောင်တပါးစေရနာထား၍ရွှေအာဝံပြောဖိတ်ခေါ်လီတံနာယံကြာယာခဏတော်နှင့်ဆောလင်မကြာလာရောက်ပါ၍ဗုဒ္ဓသာဘာဝရှင်မြတ်ဝတ္တံဖြင့်တင်လွန်ခြေယုံပလင်ဘုံဝဲ ညာဟုံကောမြူတထုရှတံသာယဟိဤဒေသီတာရှင်မေကိုဇာသဘောထား၍ဟောကြားတော်မူအမှာဝေသောဓမ္မဒေသနာသုံးပုံပိဋကငါရနိကေကိုယ်သွေအင်္ဂါဓမ္မကနာ၈၄၀၀မှာပါဝင်သည့် သင်္မာအတွက်လှုပ်ထားလဲခေါ်တရားဒေသနာတော်ကိုသူနာတုကြည်သာရှင်ပြအာရဝံမျောပါတော်ထာမောက်ကောင်းညိုရောက်အောင်ဝမ်းမြောက်ဝမ်းသာအပြည့်ကလေးလာရောက်ခါ နာကြနိုင်ကြပါစေကုန်တည်းဘာဖရာလည်းမထက်နဲ့ဥလည်းမချနဲ့နောက်ဆုံးတရားဝဲပြီးမှဥချပါဖရာဆိုတာ သာဓုဆိုတဲ့ပါဠိစကားထဲမဟုတ်ပါဘုရားမမဘုရားတမဘုရားကောင်းမဘုရားဆိုတဲ့စကားစုတွေပါပြီးသားပါဘုန်းကြီးတို့ပြိဿကအခွန်လိုဈေးတွေဖွင့်ထားလို့လေကိုအယမ်းမဲ့ဖြုံးတီးနေတာနဲ့ကိုင်းတော်ပြီသောမိဘဘိက္ခောသနာခံရတဲ့ဓမ္မကဝေတိဓမ္မမမကဓမ္မသုတေတိဓမ္မကရုကဖြစ်ကြတဲ့တရားနာသူတော်ကောင်းတို့ဟာလည်းပဲ မိဘနှစ်ပါးမှမွေးဖွားဆင်းသက်လာသူတွေဖြစ်ကြလေသောကြောင့်လောကမှာလျောက်ကြဘယ်နှယောက်ယူယူရနိုင်တယ်။မယားမိမဘယ်နှယောက်ယူယူရနိုင်တယ်။သာသမီဘလောက်မွေးမွေးမွေးဖွားနိုင်တယ်။ဒါပေမဲ့လူတကူတဘဝလူတယောက်မှာတော့ပြအမေဟာတယောက် အဖေသာတယောက်သာရှိတယ်မှာတယ်။မှန်ရဲ့လား။ ဒါကြောင့်ရေစားမရတဲ့မိဘနှဖျားကိုဒုပရိဒသတ္တိရှာရှိကစားကျင်နာကြွေလိုချင်နာပေလို့အယေတယုနှချုမိဘကျေးဇူးတော်အနန္တတွေကို စပ်ပြီးနိုင်ညာပါစေအကယ်၍ဘဝတစ်ပါးပြောင်းသွားကွယ်လွန်ပါလေကုသိုလ်ရေပြုတာတုခေါ်ခြင်းမြဝေလို့နတ်တွေမိဘကျေးဇူးတော်အနန္တကိုတရားဓမ္မနဲ့ဆန့်နိုင်ကြပါစေဘုန်းကြီးတို့ ဟောထားတဲ့သွေးနဲ့ရေးတဲ့သာသနာအမိကျေးဇူးမကြေငါမသေးဘူးမိဘကျေးဇူးကိုဖြင့်အသက်ပေးဆတ်သူကျွေသေးချလို့ကျွေဟောင်းဖြေရွှေဥရီမြုပ်ကြပါကြစတဲ့ကောင်းကြီးနာမတည်းနဲ့မိဘကျေးဇူးစတရားတွေများစွာရှိပါတယ်။ခြားသောညီတော်နောင်တော်တို့ဟောဖို့တဲ့မိဘကျေးဇူးစတရားတွေအများကြီးရှိပါ။ဇာမေပညာရှင်ဟန်သူတော်ရှင်လူသူတော်ရှင်တို့ ရေးသားစီရင်ခဲ့တဲ့မိဘကျေးဇူးဇတ်တရားစာအုပ်တွေလည်းပဲရှိပါတယ်အဲဒါတွေကိုဖွေးရှာနာကြား၍ကျေးဇူးမှတ်သားပြီးတော့ရင်းစားပြန်မရနိုင်တဲ့ကိုမိဘနှစ်ပါးရဲ့ကျေးဇူးဇေယသမကျေးဇူးယရဏသုံးပါးကျေးဇူးတွေကိုစပ်ပေးနိုင်ရပါစေလို့ခြေကမေတ္တာထားခဏဘုန်းကြီးတို့ဟောမဲ့တရားကပါတယ်လေ သင်ဘာအတွက်လှုပ်ထားလဲဆိုတဲ့တရားအဲ့ဒီ question လေးကိုဘုန်းကြီးတို့တရားဓမ္မများကိုအုံနောက်နှလုံးသားနဲ့အဖြေရှာထားကြပေါ့။ကိုင်နာကြကြရအောင်။ဧဝမေသုတံပါဠိတော်ဒီကိုင်ရဖြစ်တော်ဟုခေါင်းကြီးတောင်မေ့နေတယ်ပရိသတ်ကြောက်သွားပြီထင်တယ်ဟမ်။ ယထာတန္တိနာကိုပါလောတိဣမံတတပုဗ္ဗာရမေဝိဟရန္တောဝိသဃာတိနံဘောတတိကနာအာရဘကတိတိယထာတန္တိနာကိုပါလောတိဣမံဓမ္မဒေသနာယထာတန္တိနာကိုပါလောစဖြာတိဤဒီမှာတွယ်လောက်ထားလဲခေါ်ဓမ္မဒေသနာတော်ကို သာထာလူနာပြမသတ္တဝါတို့ဤနဝုမမိတဝူရိဆရာဖြစ်တော်မူသောဘုရားကိုရောမြတ်သည်သာဝတိယသာဝတိမြို့ဤသာဝတိယဂောတလတဝေပါသာဝတိမြို့ဤအရှိစုစုရနိုင်ရှိသောဘုဗ္ဗရာမေကျောင်းတကားပုံညာဝဒနာကျောင်းအမဝိတာခာ သာသမီနှချက်မြည်လေးရာမြစ်ရှိထောင်တို့သည်ကျောင်းမြင်ရာဝေယုတိကကိုကတိကျောင်းတော်ကြီးဆောက်လို့တိကကိုကတိငါလာကြကြောင်းဤတဲ့ချဘွယ်ဆင်ွယ်ကျင့်ပါတိကကိုကတိပေါင်း29ကရေမိသမနောရရောစွာဆောက်လို့လူတာအသောပုဗ္ဗာယုံခေါ်ရွှေကျောင်းတော်၌ ဝိဟရံတော်ရူပါဇာအရူပါဇာတို့ဖြစ်နေခြင်းဒိဋ္ဌဝိဟာရမေတ္တာကရုဏာမုရိတာဥပေက္ခပွားမြမများတို့ဤနေခြင်းမြမဝိဟာရလျောင်းတရားသောအသက်ရှိတ attva များတို့ဤပြောင်းလဲ၍နေခြင်းဣရိယာပဋ္ဌဝိဟာရခာရိယမာကရုဏာသမပ္ပ ခာရိယနိရောဓသမပါခာရိယမလသမပါဝိဇာတရားအားထုတ်၍နေခြင်းအရိယဝိဟာရဤလေးဝါတို့ဖြင့်မြတ်တာရှင်ပြောတရင်သုံးစာနေတော်မူခြင်းဝိသခာတိနာဝိသကာစာရှိကုန်သောဥပတတိကနာဥပုံနေမှာဥပုံဆောင်ရတဲ့အမျိုးသမီးတို့ကိုအာရဘာယိဝတမှုအကြောင်းပြု၍ ကတေတိနောက်ယခုလူများအတုယူခြင်းစေသာရဲ့လို့ဒေသနာကမုတ်ဖွေအားလုတ်ပြင်းထုံနှုံမသွေဩကြတော်မူခဲ့ပါပေတတိဘုန်းကြီးတို့ရဲ့ရှင်တော်ဗုဒ္ဓဂေါရမဖရာ သတ္တောတိရှာကာလတုံငါဝေတာလီရာတိယောသာဝတိအာလဝီကောတာမိတကဘကယငမကရာကုရုမေသတာယိပိမသွဲသွဲတွင်ကောတလာတိုက်ဝင်အမသာဝတိမျိုးရဲ့ရှေစုစုမာယ၌ရှိတဲ့ပုပ္ပါယုံကြောင့်ဘာကြောင့်လဲဘာထချိုက်နှလုံးစင်းနဲ့ပုပ္ပါယုံကြောင့်တဲ့ ကျောင်းတကာကြီးကဘယ်သူပါလဲကျောင်းအမအာသမီမြေမြေရှစ်ထောင်နဲ့ကျောင်းမြင်နေရဝရာကကျောင်းတော်ကြီးဆောက်လုပ်ထားကကျောင်းရည်စဲချပွဲဗနလှကြကုန်ကြငွေက ကောင်းနှချက်ခုနကလေးကုံဆောက်လုပ်ထားတဲ့ပုပ္ပယုံကြောင့်မကိအောင်မွေလျောစံပြောနေစဉ်ကာလဝိသခာစတဲ့ဥပုသ္တအမျိုးသမီးတွေကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့တရားဓမ္မနောင်ရခုလူများအတုယူခြင်းစေသားရဲ့လို့ဟောကြားခဲ့တဲ့ဒေသနာတရက်ပေါ့ဒီတော့ဝိရုဇ္ဇာကြောင့်မဟောကြားမိ ပုဗ္ဗာယုံကြောင်းဖြစ်ပေါ်လာဘုံဆိုတာဘုန်းကြီးတို့ပြိဋ္ဌဘုဒ္ဓအဖြစ်နဲ့အာယုံယူကြရအောင်သာဝတိမှာဇေရောเจ้าကြီးလို့54ကရေကုံမြစ်ချင်မနောရေရောစွာနာရပိမိသားစုတို့ဆောက်လုပ်ထားတဲ့เจ้าရှိအခုဒီပုဗ္ဗာယုံเจ้าကလည်းသမိုင်းကျင်အရာအင်မတန်စိတ်ဝင်စားကြရဘယ်လိုလဲဆိုရင်ဘုန်းကြီးတို့ဗုဒ္ဓခေါရမလက်ထက်သက်တော်ထင်ရှားကာလမှာ မဟာလတာဆိုတဲ့တန်ဇာဝတ်ရတဲ့အမျိုးသမီး3ဦးရှိခဲ့ဘဏ္ဍဦး3ဦးပါဗျာတိဝိတာခာကြောင့်မကြီးရဲ့နှစ်ဘာလူလာရှိသူရေကရောမန္လိကဒေဝီရဲ့3ကောသလမင်းကြီးရဲ့သမီးတော်စုံနီရဲ့အဲ့ဒီမဟာလတာတန်ဇာဆိုတာကိုးခတိတန်တယ်မန္လိကတန်ဇာဆိုပြီးတော့အခုခေတ်ခေါ်ကြတယ် မြို့သမီးတွေနားထွင်းတဲ့အခါစီပုံဆလွဲဘောင်းတောင်စသည်ဝတ်တဲ့အဝတ်ကိုမန္လိကတန်စာလို့ခေါ်တာအဲ့ဒါနောက်မှဖြစ်တဲ့နာမည်နာမည်ရင်းကမဟာလတာတန်စာတဲ့ခေါင်းကနေရှော့ပြီးတော့ချလိုက်ရဲ့မြို့သမီးများအတွက်ဟိုဘနောက်မှာတကားတဲ့ကော့ပြန်လို့တကယ်ရွှေကြီးငွေကြီးနဲ့ကျောင်းသားဗရမယအနှစ်အသားတွေကိုရက်လို့ချုပ်ထားတာလက်ခကြီးရဲ့ တသိမ့်ပြီးအဲ၄သိမ့်ပြီးအဲတသိမ့်ပြီးရပြီးတော့လော့တာ၄လကြာရှင်မြောင်ငါးကြီးအားရှိတဲ့လူမှသာလင်ဝတ်နိုင်တယ်တဲ့အေးမန္လိကတဇာဖြစ်ပေါ်လာပုံကတော့လမစားရတဲ့တရားသူကြီးတွေကခုံတိုက်မှုကြောင့်ဗန္ဓုလစစ်သူကြီးကိုကောသလဘင်းအထင်မှားလို့သား32ယောက်တို့နဲ့အတူဆိုပြီးတော့ကွမြခံရ အဲဒီချိန်ကစမန္လိကဒေဝီသည်ဝမ်းနေသောအထိတ်အမှတ်နဲ့မောဖဲထားခဲ့တဲ့မဟာလတ္တတ္တာကိုဖျားပြိဋိဘံစမ်းလို့မြို့ရကနေတလျှောက်အလောင်းတော်လှဲ့လေအပူဇော်ခံတဲ့အခါမှာမန္လိကဒေဝီပန္နုလစစ်သူကြီးကတော်ကအဲ့ဒီကိုးကလေးတန်နဲ့တန်စာကြီးနဲ့ဘုရားရဲ့ ယောကလအလောင်းတော်ကိုလွှမ်းခြုံပူဇော်လိုက်လို့အလှရှင်ရဲ့နာမည်နဲ့အပြင်မာလိကာတန်စာလို့ဒါနောက်မှဖြစ်လာတာဒါအဲတော့တဲ့သာဝတိမှာအနာတပိန်တို့ဝိသခာတို့ဟာ သာသနာရေးနဲ့ပတ်သက်လို့စံပြပုဂ္ဂိုလ်တွေဘာပုဂ္ဂိုလ်တွေအနာတပိန်ဆိုရင်လည်းပဲသာသနာတော်အတွက် အဲဒါကလူဖို့ဒါကအိမ်သုံးဖို့လို့ဘယ်တော့မှခွဲထားတာမရှိဘူးဘုရားမူရှိတန်ခါလူတော်ရှိတယ်ဆိုရင်အိမ်ကသွမိုးခွာသွားပါစေသူ့အတွက်အပြုံးမပြတ်ပါဘူးတဲ့ဒါကြောင့်ဒါနပိကဆွန့်ကျင်ရာမအဘိပူပူကဲကဲသာသာလွန်လွန်ရတ္တကမွေလျော်တာပိကဆွန့်ကျင်လူတိုင်းရမယ်ဆိုရင်ဘယ်တော့မှလက်မတွန့် အမြဲတမ်းစိတ်ကြကြည်လင်းပေါ်ပါ အာရကျင့်နှံ့နေတဲ့အနာတပိန်ကိုဖရာကိုတော်တိုင်ဒါနာဘိရတဆိုတဲ့ရှေးအခေါ်တော်ဧတရက်စုယခုအခေါ်တော်အကယ်ဒမီစုပေးထားအေးအဲ့ဒါလိုပဲတဲ့ဝိသခါတို့တွေလဲသာသနာသမိုင်းမှာဘုန်းကြီးတို့တရားဓမ္မများအတူယူကျင့်30ရာရှေ့ဆောင်လမ်းပြတွေအများကြီးရှိခဲ့ပါ အကုသာဝတိမဝိသခာတိခုနှစ်နှစ်သမီးလေးကစသောတာပန်တရားတရားဓမ္မတွေကျင့်ကြံပွားများအထုခဲ့အဲလိုအထုခဲ့လို့ဘုရားစွမ်းရည်တွေ့မြင်မြင်ယုံကြည်မြတ်လားစွာဓမ္မစွမ်းရည်တွေ့မြင်မြင်ယုံကြည်မြတ်လားစွာသံဃာစွမ်းရည်တွေ့မြင်မြင်ယုံကြည်မြတ်လားစွာအရိယာကန္တငါးသီလလုံးဝပြည့်စုံရာဆိုတဲ့သောတာပန်တို့ရဲ့ဂုဏ်ကြီး၄မျိုး ပြည့်စုံခဲ့တဲ့တွတ်တာကြောင့်ယရနာသုံးပါးမှာကိုင်းဆိုင်ယူတင်မှုဆိုင်ရာအင်မတန်မှစီကံစနစ်ရှိအဲလိုစနစ်ရှိတော့ဟိုမြို့ဒီပါဟိုရက်ွက်ဒီရက်ွက်ကတော်ဝိတာကကျွန်တော်ကျမတို့တန်ခါပဏယာပဏထောင်ပဏဆယ်ဘုရားမှုရှိတဲ့တန်ခါတွေဆွင့်ကြွေးခြင်းလို့လာရောက်ပြီးတော့စီမံပေးပါအဲဒီလိုသူ့ကိုဖိတ်မှန်တကပြုတ်ကြအဲဒီပြုတ်တဲ့အထက်မှာရည်ရွယ်ချက်၃မျိုး 1ဝိသခာရဲ့ကိုဂရိတာမဟာလတ္တတဇာကြီးကို အနီးအစပ်ကြည့်ရှုလိုတာကတကြောင်ဘုရားမှုရှိသံဃာနဲ့ကြွားဝင်လို့သာသနာရေးဆိုင်ရာမှာ စနစ်တကျပြုပြင်စီရင်တတ်တဲ့တွေ့တာကြောင့်ဘုရားမှုရှိသံဃာချမ်းသာဖို့ကတကြောင်နောက်တစ်ခုဝိသကတတ္တရာ28တော့ အသက်ရှည်တဲ့ပုဂ္ဂိုလ်ကျွေးမွေးလှူဒန်းရရင် ကိုယ်လည်းပဲအသက်ရှည်ခြင်းအကျိုးရတယ်ဆိုတာတကြောင်လို့ဘယ်နှကြောင်လဲအဲ့ဒီ၃ကြောင်နဲ့အလှအလှကိုစီမံမှုဝိသကဖိတ်ကြဝိသကကိုကရီရန်ဆိုရဲမာလတ္တတန်စာကြီးဝတ်ရှင်သွားလို့ဘုရားမူကြီးတန်ခါချမ်းသာအောင်ကြာရဏနာပြုပြင်စီအဲ့ဒီအလှဝဲပြီးတဲ့အခါကျတော့သူ့အိမ်ပြန်လာလို့အကယ်၍ ဈေးတော်ဝန်ကျောင်းနာရောက်တယ်ဆိုပါစို့အဲဒီအခါမှာတဲ့ဒိုကိုကရိတာနဲ့ဝတ်တန်စာကြီးချွတ်အဝတ်နဲ့ထုတ်ပြီးတော့အိမ်ပေါ်မှာလေးလက်ထဲပေးထားအလေးမြပြုတ်လိုက်တဲ့ပုဂ္ဂိုလ်ရှိကတ်တဲ့အခါကာလမှာရွှေတွဲလွဲငွေတွဲလဲနဲ့အဲလက်နဲ့ခရမ်းမိကြောင့်စသည်ကင်မသွားရ ကောသလဘုရင်ကြီးတို့လည်းပဲဘုရားကျောင်းတော်ဝင်တဲ့အခါသူ့ရဲ့ မင်းတို့ရဲ့အစင်တန်းသာဆိုတဲ့မင်းမြောက်တဲ့သာ၅ပါးချွတ်ပြီးတော့ပြင်မဲ့ထားခဲ့ပါသောဗုဒ္ဓဘာသာသူတော်ရှင်များအတုယူကျင့်သုံးဖို့ပေါ့ဟုတ်ပါလားအဲ့ဒါနဲ့ဘုရားတရှိကိုဝချလို့ရှင်အာနန္ဒာနဲ့ကြောင်းကြီးကြောင်းရတန်ဃာတော်များလိုအပ်ွယ်ဖြားဖြားပြီးမင်းများရှိခြင်းပြီးတော့မှလက်ဝင်လေးချီပြီးတော့နောက်ဆုတ်သွားလိုက်ကြတာဟောအဝတ်ထုတ်ကြီးမိကြံရခဲ့ ခင်မဲ့ရောက်တော့မှဘယ်မလဲငါ့အိုဆိုတော့သခင်မเจ้าမော်မေ့ခဲ့ပြီအေးအေးပြန်ယူကြည့်သို့တော့နေရာရွေ့ရင်မယူခဲ့နဲ့အာသခင်မပစ္စည်းပဲဘာဖြစ်တယ်လဲလို့ဆိုတော့မဟုတ်ဘူးလေတဲ့ငါပစ္စည်းကိုတန်ဃာတော်ကင်ရင်ငါကလှူပြီးတာတဲ့ဗျာကင်သူပစ္စည်းတန်ဃာကင်ရင်ပါတယ်လို့ဘယ်နဲ့လို့ပလင်မောကဆင်းပြီးတော့နှထွတ်ချောင်းလိုက်ရမလား နိုင်ငံသားပြန်ကြီးဆိုတော့အင်္ဂလိပ်လိုဟောရနတော်မချောင်းရင်ငကုတ်ချရမလားတမကြွပါဖေယကူညီပေရစီဆိုတဲ့နေရာအထိပေါ့ကာယအခုဝိသခါကသူပစ္စည်းတန်ခါကာယင်ပါတဲ့တော့လူပြီးသားတဲ့ဒါနဲ့အိမ်မောမလေးကသွားကြည့်တော့ရှင်အနန္ဒာကလည်းဩတက္ကမကြီးသူ့ဝတ္ထုမေ့ခဲ့တယ်ဆိုပြီးတင့်တော်တဲ့နေရာရွှေ့ထားလိုက်တော့နေရာရွေ့နေသဖြင့်မယူပဲပြန်လာတဲ့အခါသိလိုက်ပြီး ငါပစ္စည်းတန်ခါကင်ပြီးသားသို့တော့တန်ခါနဲ့ယရနာမအားစဘူးအဲ့ဒါပြန်ယူကြည့်ဆိုပြီးတော့မြို့တဲ့လက်ရောင်းတဲ့အခါမှာဝယ်နိုင်တဲ့လူရှိတယ်ဝတ်နိုင်တဲ့လူမရှိဘူးသူကရှင်မြောင်ငါးကြီးအားဆောင်နိုင်မှဝတ်နိုင်တာအဲ့ဒါနဲ့လောကပြောပြောရင်တော့သူပစ္စည်းသူပြန်ဝယ်တယ်ပေါ့လေအမှန်တော့သူပစ္စည်းတန်ခါကင်လဲလို့တန်ခါပစ္စည်းကိုသူကိုးကြည်ပေးပြီးတော့ဝယ် အဲเจ้าမြင်နေရကကိုယ်ကလေးเจ้าဆောက်ထားကကြောင်းရည်စဲချထားကအေးပေါင်း29ကလေးကုံဆောက်လုပ်ထားတဲ့ဘာကြောင့်ပုံဘာယုံကြောင့်ရေတော်เจ้าကသာဝတိအနောက်တောင်အရက်မှာရှိတယ်ပုဗ္ဗာယုံเจ้าကသာဝတိမြို့ရဲ့အရှိစူးစူးအရက်မှာရှိတယ်တဲ့အဲဒါသာသနာသမိုင်းမှာအင်တန်ထင်ရှားတဲ့ဝိသကာတို့အကြောင်းပြောရင်တော့ မိုးလင်းသာသွားမယ်ကုန်တယ်လို့မရှိပါဘူးသူเจ้าဆောက်ထားတဲ့အခါပဂတိအိုးအလုံး60ဝင်တဲ့တကက်ရွှေဦးကြီးတွေဝိသကထားတာသာသနာတော်ကြည်ညိုပုံကတော့အတုယူစရာမကောင်းဘူးလားအတုယူစရာလေးထည့်ပါဦးခွန်လိုစည်းတွေဖွင့်ထားပါတယ်ပိုက်တမပေးရပါဘူးတို့လူတွေတခါတည်းအဖျားအဖျားဖျားပြောတယ် မဟုတ်ရကြတော့အာမဗန္ဒီပါဖေယသာဓုပါဖေယ။ကဲအတုယူစီရမကောင်းဘူးလား။အေးအဲ့ဒါအတုလည်းယူချမို့။ကဲရှိတယ်အဲ့ဒါသူကြောင့်ဖြစ်ပေါ်လာဘူးတမိုင်းရှင်။ဒါတော့အမျိုးသမီးကဥစည်းဆောက်လုပ်တဲ့ကြောင့်ဆိုတော့ဆက်ဆံရေးစီယုံရေးကောင်းဥပုံနဲ့ရောက်တဲ့အခါကျတော့လာအတော်တို့မြမတို့မြေတို့တူမတို့လာကြလာကြ ကျောင်းတော်သွားလို့ဥပုံဆောင်တင်ရလာရအောင် ဟောဝိသခာကလေမနဲ့စာနေစာအဖြောရမကနဲ့လွတ်အပ်တာတွေအကုန်လုံးလှူတမ်းပြီးတော့တာဝယူမယ်လို့အဲ့ဒါသိမ့်သွင်းပြီးတော့ခေါ်လာလိုက်တယ်အေးအဲ့ဒီမှာလူအနှံငယ်ကြံတော့ပေါ့လေပိဋကတော်တော်များတဲ့အခါဝိသခာကအုပ်စု၄စုခွဲလိုက်60ကအထက်80သို့မဟုတ်80ကအောက်60အတွင်းတစ်ဖွဲ့ 60ကအောက်40 40ကအထက်80အဲ60အတွင်းတစ်ဖွဲ့40ကအောက်20 20ကအထက်40အတွင်းတစ်ဖွဲ့20ကအောက်73နဲ့73နဲ့ကအထက်20အတွင်းတစ်ဖွဲ့လို့အမျိုးသမီးဘယ်နှဖွဲ့လဲစာရဲတော့မပါဘူးဘုန်းကြီးကဇာလံပေါ်လွင်အောင်ဆိုပြီးတော့ထက်စာကတော့၄စုပဲမဟာလကိဋ္ဌယောကိမတဥပ္ပတ္တိကဇာတထ ဝိသခကမေမဟာလကိထျောရွယ်ကြည့်ကြတဲ့အမေကြီးတို့ဒုံမေသင်တော်သည်ကိမထံပဲကျွငါပါရည်ရွယ်ချက်ပါစုတောင်းနဲ့ဥဘောတရိကတတတဥပုဆောင်ရပါသလဲ။ကိုက်အမေကြီးတို့ပြောကြသမှာအုံမေကြီးတို့ကပါရည်ရွယ်ချက်စုတောင်းနဲ့ဥပုံဆောင်ရတာလဲ။အဲဒီအခါမေးကဖြစ်ကြတဲ့မဲကြီးတွေကမန္လကိတ်ထီရောမဲကြီးတို့သည်မဲကြီးတို့က အမဩဝိသခမယငါတို့သည်ဒိဗ္ဗသမ္ပတိဏจิตစိတ်ချမ်းသာကိုပါရိဟမာနာလိုလားတောင်းနာနှစ်သက်ရှုတောင်းရလျက်ဥပ္ပတရိကသာတမ္မာဥပုပ်ဆောင်ရပါကုန်နေဝိသခာတို့တတွေအသက်အရွယ်တွေကြီးပြီလူဘဝကထွက်ခွာရတော့မဲ့နောက်ဆုံးပိုင်းအချိန်ရောက်လို့လူစည်းစိမ်ခံစား권မရှိတော့တဲ့အတွက်ဒါကြောင့်ဒီဥပုပ်ကုသိုလ်ခြေခံထား နတ်ပြည်မှာတဲ့ဝဲဘက်ကနတ်သား900ရာဘက်ကနတ်သား900နဲ့ပျော်စံခြင်းလို့ဥပုံဆောင်နာအမေကြီးတသိုက်ဘာတသိုက်တို့ဂိုင်းဆိုလိုက်မိမအိုမြနတ်ပြည်အားဤထာဥပုံဆောင်ရသည်မိမအိုမြဤ နတ်ပြည်အားဤထာဥပုပ်ဆောင်ရသည်အေးနယ်လေးရရွာလေးရွာဆိုတော့ကိုမြို့ကိုရွာရောက်တော့ဟောထုပါခေါ်မဲ့ဖြူဆရာတော်ဘုံမပြောတဲ့ညိုးချောဆရာတော်သားမဲတဲ့ဗရမ ्या ကဆရာတော်ဗာဏီယာဟောတယ်လဲချိန်ပြန်ပြောတတ်အောင်ကိုင်းတစ်ခေါက်လောက်ဆိုကြည့်စမ်းမမိမ့်မအိုမြ နပိအာယိထာဥပုံဆောင်ရသည်တော်ပြီဒုတိယ40ကအထက်60 60ကအောက်40အတွင်းမှာမေတိမိတ်ထီရောအရွယ်လားရှိရတဲ့မြို့သမီးတို့ဒုံမေပိသင်တို့ဒီလည်းပဲကိမတံပဲကျွငါပါရည်ပဲချက်ပါစုထောင်းနဲ့ဥပောတရိကတတ္ထဥပုဆောင်ရပါသလဲ အဲဒီလိုအရွယ်အလမျိုးသမီးတွေမေးတဲ့အခါမှာမေဇိမတိယောရွယ်လရှိတဲ့မြို့သမီးတွေက အမအိုဝိတာခာမယံကျွန်တော်မြို့မတို့သည်တပတိဝသမௌဆနာထာယလေဇိုမယတဖာဘဘဝကလွတ်မြောက်ဖို့ရဥပောတတိကသတ္တမဥပုပ်ဆောင်ရပါကုန်လေမိမ့်မလဖြစ်တဲ့အရွယ်ပုဂ္ဂိုလ်တွေကဘာအတွက်ဥပုံဆောင်တာတဲ့ သူမြန်မာပြည်အိမ်တော်ရေးတွေတော်တော်များများကြားသိနေရငကရုံးကတော့ချစ်လိုက်တာဥကိုတုံလို့တယောက်နဲ့တယောက်ကိုနာမည်ဆုံးအောင်မခေါ်ရဘူးရက်ဆက်တဲ့စိတ်ငါတဲ့ဆုမန်တို့လိုခင်မောင်ခင်မောင်သာသမီ၃၄ယောက်မွေးဖွားဇာတိယုတ်တိပေါ်လာတော့ခင်မောင်မဟုတ်တော့ဘူးနောင်ချိန်နောင်ချိန် ဟဲ့နေငါဖယားမှတ်လို့ကိုယ်ွယ်တာဖွတ်ထွက်မှတောင်မမှန်ပြီးတဲ့ဟဲ့အကောင်ကြီးရဲ့အဲ့တော့ယောက်ျားကလည်းအောင်မဲအောင်မဲသင်ကပြောရသည်ရှိသည်ငါကလည်းပဲအမရာကိဏရီမတိတာမူလာတို့လိုပါဟာအဲ့ဒါလေးတွေလည်းဘုန်းကြီးတို့တရားတော်မှာများဘာသာသာသနာလူမျိုးရဲ့ယဉ်ကျေးမှုထားပြီးတော့မေတ္တာတရားနဲ့ပြန်လီသိမ့်သွင်းကြပေါ့ဗျာ ကိုင်းဆိုလိုက်မိမလမြလင်ဆိုအားရှောင်ရှားဥပုစောင်းရသည်မိမလမြလင်ဆိုအားရှောင်ရှားဥပုစောင်းရသည်တစ်ခေါက်ဆိုလိုက် နောက်တစ်ပွဲကြတော့ကတရုဏတိယောတဲ့40ကအောင်20 20ကဓ40ရွယ်ရှိကြတဲ့မြို့သမီးတို့ဒုံမေပိသင်တို့သည်လည်းဗကိမထာမေကျုံငါဘာရွယ်ချက်ပါဆူတောင်းနဲ့ဥဘောတရိကသတ္တထာဥပုံဆောင်ရပါသလဲကဲကဲကဲအမိတို့ကရောပြောကြသမှာအုပ်ဘယ်လိုရည်ရွယ်ချက်ဆူတောင်းနဲ့ဥပုံဆောင်ရတာလဲဆိုတော့ တရုဏိတိယောနှစ်ချက်ကအထက်လေးချက်လေးချက်အောင်နှစ်ချက်ရွယ်ရှိကြတဲ့အမျိုးသမီးတွေက အမဝဝိသာခမယကျွန်တော်မျိုးမတို့သည်မယကျွန်တော်မျိုးမတို့သည်ပရမကာပိရှိဟုစွာသောကိုယ်၌ဗုဒ္ဓပတိလာပါယသာဥယရဏဖွားမြင်ဖို့ရောက်ဘောတရိကသတ္တမဥပုပ်ဆောင်ရပါကုန်တယ် အိမ်တော်တဲ့လောကခြေချတဲ့နှစ်ချက်က40 40ကအောက်20အတွဲမြို့သမီးတွေကဘာရည်ရွယ်ချက်နဲ့ဥပုသ်ဆောက်ကိုင်းဆိုလိုက်မိမ့်မငယ်မြသာဥအားရည်သာဥပုသ်ဆောက်ရသည်မိမ့်မငယ်မြသာဥအား မိထားဥပုံဆောင်ရသည်တစ်ခေါက်ဆိုေးနောက်တစ်ဖွဲ့ကတော့စမောလာအဖွဲ့ဘာအဖွဲ့တော့အေးကုမာရဂိဋ္ဌိယော73နှစ်မှထက်နှစ်ထက်နှစ်စကား73နှစ်အရွယ်ရှိကြတဲ့အိုးငါမြေမတို့ တုံမေပိသနောတိလည်းပဲဣမတံမေကျွငါပါရွယ်ချက်ပါစုတောင်းနဲ့ဥပောတရိကသာတထာဥပုံဆောင်ရပါသလဲအဲဒီလိုမေးတဲ့အခါကျတော့မှအမေကံဖြစ်ခဲ့တဲ့မြို့သမီးတွေကကုမာရကိဋ္ဌိယော73နှစ်မှ20ကအောက်73နှစ်အရွယ်ရင်ဘုံမှာမတန်းရတဲ့အပြိုပြန်ကလေးတွေကအမအိုဝိတခါ မယံကျွန်တော်မျိုးမတို့သည်မယံကျွန်တော်မျိုးမတို့သည် ပတိကုလကမနာထာယကာတစီတိုက်တလုံးရာဒူးကြီးကြီးရှိတဲ့ယောက်ျားကောင်းတယောက်ရဖို့ရာ ဥပောတရိကသတ္တမဥပုပ်ဆောင်ရပါကုန်တဲ့။ကိုင်မိမပြိုလေးများကဘာရည်ရွယ်ချက်နဲ့ဥပုပ်ဆောင် တိုက်တလုံးပါတတိရာထူးကြီးကြီးရှိတဲ့ယောက်ျားတစ်ယောက်ရဖို့ရာဘာလို့တဲ့ကိုင်းဆွန်လိုက်မိမ့်မပြိုမြလောက်လေကျင်ပဲအားဤသာဥပုပ်ဆောင်ရသည်မိမ့်မပြိုမြဤသာဥပုပ်ဆောင်ရသည် ရှင်ပဲအားဤသာဥပုပ်ဆောင်ရသည်တစ်ခေါက်ဆိုေပရိသ၄စု၄ဘုတ်အဲ့ဒီထဲမှာမေတ္တာဖို့တာနိဗ္ဗာန်သာမြန်ပါသလားမပါဘူးဗျာဘုရားလက်ထက်ကအမျိုးသမီးတွေတောင်မပါရင်တော့ ယူတို့လည်းပါမှာမဟုတ်ပါဘူးဟမ်အိုင်တို့ကတော့ခံမှန်းတယ်လေအေးအဲ့ဒါလေးဘုန်းကြီးတို့တရားတော်မှာများသတိထားကြဗျာအခုကဘာသာရေးဆောင်ရွက်တဲ့အခါမှာ forward တို့ယူတို့တဲ့သင်ဘာအတွက်လှုပ်ထားလဲဆိုတာအဲ့ဒီကစခဲ့တာအဲ့တော့ဘုန်းကြီးတို့ပြိဿကတော့နားထောင်ကောင်းအောင်တော့ပြောမှန်ပေါ့လေ I do for နိဗ္ဗာန်ဘာပါလဲ အေးကျွန်ုပ်ပြုလုပ်တာနိဗ္ဗာန်အတွက်ကျွန်ုပ်ရဲ့ပြုလုပ်ချက်ဟာနိဗ္ဗာန်အတွက်နိဗ္ဗာန်အတွက်ကျွန်ုပ်ပြုလုပ်ပါသည်လို့အတန်ကောင်းတော့ဟစ်ကြမှာပါပဲဒါပေမဲ့ဘုရားရွှေလက်ထက်ကဟာဒီမှမပါရင်တော့အခုဟာဒီလည်းပဲဟာဒီလည်းပဲအိုင်တို့ကတော့ပါမယ်မထင်ပါဘူးဟမ်ကိုင်းဒါပြင်ဆုံးမိမ့်မအိုများမိမ့်မအိုများ မိမလမြာမိမငယ်မြာမိမပြိုမြာမိ အေးဒါနဲ့နောက်ဆုံးပြိဿဆုံတော့လာသွားကြစို့ဘုရားဓမ္မသရဏဂုံသီလခံပြီးတော့ဥပုံဆောင်ညာတို့လိုဘုရားရဲ့ကန္နာကုတိတိုက်ရှိရာသုံးဘုံဓမ္မယောဟောကနဲ့သွားအာလုံးပရိသတ်ဆုံတဲ့အခါဝိတာခက အပိုင်အပိုင်အပိုင်နဲ့ဆိုပြီးတော့ခုနကမေးစီစစ်ခဲ့တဲ့အကြောင်းကိုပြန်ပြီးတော့လျှောက်ထားပါတယ်အဲဒီလိုလျှောက်ထားတဲ့အခါဘဂဝါတံသုတ်တဝါ တို့မြတ်စွာဘုရားကဝိသခာလျှောက်ထားတဲ့တကကြားရတော့ဩလူတွေတက်ခက်ပါလားအမှန်တော့ယထာတဏိနာကောပါလောကာဝပါဇင်တိကောစရာယောစရာသမစ္ဆုစာအာယုံပါလင်တိကောစရာလောကမှာနွားကြောင်သားတွေကထုတ်ကျင်းတပြားနဲ့နန်းညိုနှစ်ပြားဂျိုတော်ဂျိုကား အရိနွားတွေတပုံမုံရိုက်နေပြီးတော့အစာရည်မြက်ပေါ်တဲ့ဇက်ချက်ကိုပို့ဆောင်သလိုအခုလည်းပဲအသက်ရှိတဲ့သူငါတပါးယောက်ျားမိမှစတဲ့သတ္တဝါတွေကိုရရာအိုခြင်းမစ္စုသေးခြင်းစတဲ့တရားတွေကအေးနာသာခံခဲ့နှိမ့်ဆက်ညင်မှမှုတွေနဲ့တို့ပြီးတော့တတ္တဝါတွေရဲ့အသက်ကိုမရဏနိုင်ငံဖို့ဆောင်နေတယ်မရဏစัจချက်ဘယ်စัจချက်လဲ အဲဒီလိုချစ်ခမ်းပြီးတော့တတိတံဝေကရကြစေခြင်းငါဇာတိပဋိသန္ဓေနဲ့ယုံခေါ်တဲ့ဇာတိတရားတိဇာတိတရားကတတေသူငါတပါးယောက်ျားမိန်းမလူနာပြမအသက်ရှိတတဝါတွေကို အတိတဝိတေကတဝဆိတ်ရှိလက်ရှိ အာဝါတရားညင်စေပြီးတော့ဇရာယဥမင်းရွာခြင်းတဏိကံထံသို့လက်ထဲသို့ ပေသည်သည်မောင်မင်းကြီးမမငင်းလေနဲ့မမင်းကြီးပမငင်းလေနဲ့လဲဘေးမှာကွင်းတရွယ်တင်းနကတဲ့ပို့ဆောင်လေတော့ဤဤဒီသဘာဝဤသို့သဝေကရပွဲဆိုတဲ့တရားစကားကိုဘဂဝါမြတ်စွာဘုရားသည်အာဟာကောင်းစွာမသွေဟောကြားတော်မူလိုက်လေတည်း အဟုအမျိုးသမီးအဘွဲ့လေးဘွဲ့မက်သံဖုသံနိဗ္ဗာန်သံတယောက်မှမပါဘူးအဲ့ဒါလို့ဆိုတာသံဝေခညာနဲ့မက်သံဖုသံမပါပေမဲ့တန်ခဲ့ဖြစ်ရခံစားချက်ကတော့ရှိသမျှတတ္တဝါတွေတရုတ်ကလာပုံနာမွတ်စလင်အစ္စလာမ်ဂရိချအမေရိကန်ယူရီးယားတရုတ်ကမော်ရီးယားလာအိုဂျပန်နီပေါ်ပြည်သည်အင်္ဂလာရှားအဖရိကဥရောပအမေရိကရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာမီးလူမဆိုးတဲ့ ပဋိသန္ဓေဆိုတဲ့ဇာတိမတ်တိုင်ကဒုက္ခခရီးတာ ထွက်ခဲ့ကြရတာကြီးပဲအဲ့တော့ဇာတိဆိုတဲ့ပဋိသန္ဓေနေခြင်းပဋိတပံသန္ဓိဆက်ဆက်ပဋိသန္ဓေပဋိသန္ဓေဆိုတာတဖန်ဆက်ဆက်ပေးတယ်ဘာနဲ့ဘာဆက်ဆက်ပေးတယ်လဲရှေးဒုက္ခနဲ့နောက်ဒုက္ခရှေးဆင်းရဲနဲ့ညောင်နောက်ဆင်းရဲပြုတ်ပြီးမသွားရအောင်တန်ခွင်းတဖွဲဆိုပြီးတော့ချိတ်ဆက်တွေ့တာပေးတာဟာပဋိသန္ဓေ ဆင်းရဲရင်ချိတ်ဆက်ပေးတာပါလေအဲ့ဒီပဋိသန္ဓေကာလလူမျိုးကွယ်ဘာသာကွယ်မြို့ရွာနိုင်ငံကွယ်ပြီမဲ့လို့ကဘုန်းကြီးတို့လူသားတွေကတော့အတူတူကြီးပါပဲစိမ့်စမာနဝိကပရုမဒေဝိစတဲ့ထူးခြားတဲ့ပုဂ္ဂိုလ်တွေတော့မကြီးပင်တို့ကြာပင်တို့အမိပြုပြီးတော့တန်နေဆွဲအဲ့ဒါကတော့တထောင်တယောက်တရားတယောက်နဲပါတယ်သူသူငါငါတို့ရဲ့နေရမှာ တဘာဝထုံတန်းစင်လာအရာကတော့အမိဘိုက်ထဲမှာကိုလလွယ်10လနေခဲ့ကြရတယ်ဘယ်ထဲမှာနေခဲ့ရအေးအဲ့ဒီလိုနေရတဲ့ချိန်ကကာလစာသေစာရဲ့အောက်ထဲဝင်ရန်ညီနံလိုက်လောင်းကျင်းမြောင်းမဲ့မိုင်မီဝါနိုင်ွယ်ဘယ်၌လောက်လောကြောက်ကိုဝါမြူထုနှကုကြအုတ်ခေါင်းထား၍ မေကြလက်ထုတ်သင်္ဂုတ်တို့မှာမြောက်အိုကုတ်တော်ဒေသာဟုလက်ဝဲစိတ်တငယ်လို အလမမိမွေငဲချိသော အမိစာခပူအေစာလက်ကိုသာစသသက်ပြတချေဆဲလနေ၍လေကမဇဥဇောက်ချသာမဲဝါတို့ရောက်တန်ငေါပေါင်းမှ ဆွဲမြောင်ရှင်မြောင်သာနောင်ကြိတ်ချေပုံနေရဟိကပြင်တို့ကြလေအစွာသည်ဟာကြည်ပြဒုက္ခပြင်များလာသည်ဩလက်ဆဇာတိရှင်ရဲ့ပေတကားဘုန်းကြီးတို့ဖြတ်သန်းရရတဲ့ဇာတိစခန်း မြည်သူမဆိုးတဲ့ခေါင်းကပြောခဲ့တဲ့လူမျိုးတရားတစ်ပါးလွာသည်ကြီးငယ်တိုင်းနိုင်ငံမြို့ရဘာသာလူမျိုးခြားကြပေမဲ့ပဋိသန္ဓေတော့အတူတူကြီးပါပဲ31ဘုံတလောကလုံးကိုတန်နေကန်းနဲ့တွက်လိုက်ရင်၄မျိုးပဲရှိဒါတော့ဘုန်းကြီးတို့ကလူသားတွေဆိုတော့လူပဋိသန္ဓေမှာအေးအမေပိုက်ထဲမှာအမေသွေအဖေသွေနှစ်ခုပေါင်းထားခဲ့တဲ့ကလလရေကြီးကလလရေကြီးဆိုတာသွေး အဲဒါကြောင့်ဘုန်းကြီးတို့တရားတော်မှာများရဲ့အဝတ်မှာသွေးပေတယ်ဆိုရင်ဖုတ်လို့ရခြင်းရမရရင်အဲ့ဒီအဝတ်မဝတ်တော့ဘာဖြစ်လို့တော့ဆိုတော့ယွန်လို့မနစ်သက်တော့လို့အဲ့တော့ဘုန်းကြီးတို့ဘဝစခဲ့ရတာဟာအမေသွေးအဖေသွေးဆိုတဲ့အညီအချီးကလေးကစခဲ့ရတယ်ဆိုတာဘဝမမေ့နဲ့အဲ့ဒီဘဝရဲ့အခြေခံရင်းမြစ်ကို မသိကြတော့အာငါကအဲ ဘလို့ရှင်တန်ရှိတဲ့ရုပ်ရည်တပညာအကြရခွန်အားရာတို့အာနာနဲ့ဆိုပြီးတော့မောင်းမာတက်ကြွတဲ့မာမနတရားဆိုးတွေဖြစ်တတ်တယ်။မြည်သူမဆိုအားလုံးတွေးကစားတယ်။ဘာကစားအဲ့ဒီမှာလည်းပဲဘုန်းကြီးတို့ခရင်စီတွင်းကြကြည့်မယ်ဆိုရင်ရင်းငယ်ကလေးတောက်လောက်ယုံနဲ့တပေါင်းစာမြသောသွေးကလေးဆိုတော့အမိဘက်ထဲမှာပိုးမျိုး၈၀ကောင်းပေါင်း၈၈၈ အဲ့ဒါတွေကင်ဝါလို့လည်းပဲဒီတန်နေတာပျက်စီးနိုင်ပါအမေအပူလွန်အေးလွန်ဆိုတဲ့စာစာပြေကြောင့်တန်နေသားလေးဟာပျက်စီးနိုင်ပါလေအမေသွားလာထိုင်ထအနေထိုင်မတက်လို့လည်းပဲတန်နေသားလေးဟာပျက်စီးနိုင်တယ်ဟုတ်လားအဲဒီလိုပြည့်စည်နိုင်တယ်ပြောတာကဘာလဲမခိုင်မြဲတဲ့ဘဝနဲ့တို့ စခဲ့ရတာဆိုတာလေတတိတံဝေကရဖို့အနောမို့နောက်အခါကြည်ပြလမ်းမရုပ်ရဲ့ အတ္တပညာဥစ္စာယာတုအာနလက်နဲ့တကုပညာအချမ်းရဒါတွေနဲ့မိပြီးတော့မန်တက်တတ်ကြအဲ့လိုမန်မတက်အောင်လို့တရားသံဝေယူဖို့ရဟုတ်လားဧရာကြောင့်စာသေးစာကျအောက်ထဲဝရံညီနံလိုက် လောင်ချင်းမြောက်မဲ့မိုက်မီဝါ၌ဝဲပင်၌လောက်လို့တဲ့တို့အမေပိုက်ထဲမှာနေခဲ့ရတာအမေရဲ့အောက်ကစွန့်ထုံးမဲ့ အစာဟောင်းတို့ကျင်ကြီးတို့ မစင်တို့ပေါ်မှာဖင်ခုထိုက်အေးဖြောင်းများနေတာမိကျော်ဘက်ကိုဝမ်းပိုက်လက်အမေအဝမ်းမိုက်ဘက်ကိုကြော်ပိအဘောကအမေစားမြို့တဲ့အစာသေးအိမ်ကိုရွက်နေရတဲ့အဲ့တော့အမေကတဲ့ချိုးချင်းစပါငန်းကအဲ့ဒါသွားနဲ့ဝါကျဲပြီးတော့မြို့ချလိုက်ရင်တလိပ်ပြင်းမော်ဖြတ်တန်းပြီးတော့ကကလေးရဲ့ခေါင်းမော်ကအစာသေးအိမ်ထဲမှာရောက်သွား အဲဒီလိုရောသွားတော့ကလေးကနုနယ်ငဲ့တွေ့ဖြစ်တော့အမေရဲ့ထမင်းတစ်လုံးဟာကလေးအပေါ်မှာလက်သီးစုပ်တစ်ချက်ချတာနဲ့တူတယ်တဲ့ဘုန်းကြီးတို့ရဲ့တဏိသားဘဝမစင်ရဘူးလားအေးအစားကြီးတဲ့အမေဘိုက်ထဲရောက်ရင်တော့သေဖို့သာပြင်မေတော့နော် အေးအလွတ်တိုင်းအလွတ်တိုင်းသူပြီးကလေးကောင်းပေါ်မှာလက်သီးသုတ်တစ်ချက်တင်းမုတ်တစ်ချက်နဲ့နဲ့သက်လို့အမေကျွန်တော်ကျမတို့နာလှပါပြီဗျလို့ပြောနိုင်လားမပြောနိုင်တာကတဒုက္ခခံစားရတာကအေးတဒုက္ခစဘာစည်းတာမတက်တာဘုန်းကြီးတို့မှာဒုက္ခစည်းတွေကတော့တက်လိုက်တာကဲမရှင်းရဘူးလားအဲ့ဒီမှာတရက်တလားဟုတ်ရလားကိုလားကြော့ ကျင်းမြောင်မဲမိုက်မိဝ၌ဝဲပင်၌လောက်လို့တဲ့အိမ်သာမရှင်းဘုံနဲ့ကလောက်လို့ပဲတဲ့အမေကအသက်နှစ်ချက်ရှိမှသာနေတည်းနှစ်ပေါင်းနှစ်ချက်မရှိကြောတတ်မကျင်တွင်ကြီးမေတ္တင်နေရသလိုကလေးနှခေါင်းလွှဲလို့မရပါဘူးပြိတ္တအမေကအသက်30ရှိမှသာနေတည်းရဲ့နှစ်လုံးရမချင်းမကြောပဲတားခဲ့တယ်မချင်းတွင်ကြီးမေးတင်နေရသလို ဆင်းရဲလားချမ်းသာအမေယသလေးစကြာမှတန်နေတဲ့ဆိုရင်နိလေးစမချင်းမကြောပဲထားတဲ့မစင်နှွေးညီမေးတင်နေရသလိုဆင်းရဲလားချမ်းသာပြန်ကြည့်နော်ကိုဘဝကိုမမေ့ရကိုက်ရှိတယ်တဲ့အဲ့လိုနဲ့ပြီးရောလားဆိုတော့ဘယ်နိုင်လောက်လို့ကြောက်ကိုဝမ်းပြူဒုနှခုကြအောင်ခေါင်းနာပြီးမိကြလက်ဆိုသင်ငုတ်တို့မှမြောက်အိုကုတ်သလို လေကြီးမိုးကြီးကြအပင်ကြီးအကိုင်းကြီးပုတ်ကြထိကြတော့ဟုံးငနဲ့ဟုံးငနဲ့မိကိုတွေမိတော့တွေထွက်တစ်ပင်မော်နေတဲ့မြောက်တွေနေရအောင်မလားဟိုလွတ်လပ်တဲ့သစ်ပင်ငုတ်တော်ပေါ်မှာတက္ကတဲ့မိကြလက်ဆုပ်သစ်ငုတ်တော်မှာမြောက်အိုကုတ်သလိုတုံတုံခိုက်ခိုက်နဲ့မို့သက်လေးပြင်းနေကြတော့နေရသလိုအမေကအေးလွန်စားရစားရင် သားလေးရဲ့ခန္ဓာကိုယ်ကိုတဲ့မိခင်ရဲ့ဥမ28ခွေကပတ်ထားအဲ့တော့ပိုက်လုံးကြီးသက်ဖွဲအမေစားမျိုးဓာတွေအစာတွေကအဲ့ဒီမှာရစ်ပါဖွဲ့နှောင်သွားတော့အေးလွန်စားရင်ခုနကသင်္ဂုတ်တော်မမြတ်အိုကုသလူကလေးမလေးအင်မတန်ပင်မရှင်ရဲ့ကြီးစွာခံစားရမေကျွန်တော်ကျမတို့အေးလပါပြီဗျပြောနိုင်ရလားမပြောနိုင်တာက ခံစားရတာကအေးနောက်တခုမိခင်ကအပူလောစားရင်စားရင်ပိုင်လုံးကြီးတဘကလေးကိုရင့်ပန်ထားတဲ့ဥမာကြီး29ကရွယ်28ကွယ်အရှိန်ဟလို့မိဖို့မောင်းတရားချတဲ့နေရသလိုကလေးရှင်ရင်လားချမ်းသာမေကျွန်တော်ကျမတို့ကုလပါပြီဗျပြောနိုင်ရလားမပြောနိုင်တာက ခံစားရတာကတဒုက္ခဘလောက်ကြာကိုလာကျော်ဆယ်လာတဲ့အမိကကရွေးမြန်ကုန်းလိုက်ပါလင်ကလေးကိုလည်းပင်လန်ချိုးလိုက်သလိုအမေကကောလိုက်ပါလင်ကလေးခုတ်ကိုက်ပြီးချိုးလိုက်သလိုအမေကျွန်တော်ကျမတို့နာလှပါပြီဗျာပြောနိုင်ရလားဘယ်သူမှလည်းအဲ့ဒီထက်အလင်းအောင်မပေးဘူးပြိတ္တာရဲ့အမေစားမျိုးတဲ့ ဆိုခြင်းစပ္ပငံခာယသဟရဏကြောကသဲဆောင်ကလိချက်ကျိုးနဲ့သွန်ပြီးတော့မှအသက်ရှင်ကြီးထွားရအမှန်တော့အမိပိုက်ထဲမှာအမိအံဘတ်နဲ့ဆိုပြီးတော့ကြီးထွားခဲ့ရတယ်တို့ဘဝဟုတ်လားအေးဒီတော့ဘုန်းကြီးတို့တရားတော်မှာမြခွေအံဘတ်သဖွဲတဲ့ရွှေရွှေဘောင်းအေးအေးဆိုပြီးတော့အနံ့ချိုးရှိသလိုပဲဒီကလေးမှာကိုလကြော့ အေးဆလာတလရက်ပေါင်း30ဆိုတော့ရက်ပေါင်းဘယ်နှရာပါလဲ300တက်နေ့24နာရီနဲ့တွက်လိုက်တော့ရှက်တွက်သလိုများစိတ်ဝင်စားနိဗ္ဗာန်ရောက်ကြားလားဟမ်နှလုံးဒီလိုများစိတ်ဝင်စားရင်တော့ဟုတ်လားအေးအဲ့ဒါနာရီပေါင်း9200ဘယ်လောက်လဲ အမိဘိုက်ထဲမှာနေခဲ့ရတာကြည်စံပေမင်ပန်းပန်းကျင်ကျင်ကြကြမဲမဲမိုက်မိုက်နန်းနန်းစောစောနဲ့ဆိုပြီးတော့နေခဲ့ရတဲ့ဘဝအဲဒီလိုအနေထားကနေပြီးတော့ကာမဇာလေးလှုပ်ရှားတော့ကလေးကပြောင်းများနဲ့ကြပြီးတော့မှအဲ့ဒါမွေးဖွားလာခဲ့ရတယ်ခေါင်းကစမွေးအဲဒီလိုခေါင်းကစမွေးပြီးတော့ပြင်မရောက်တော့သက်သာပလားဆိုတော့မသက်သာသေးဘူးပိုင်မိတဲ့ငါလုံး အမေးရဲ့တဲ့အစအဲသားအိမ်အညီအကျေးတွေက ရေထွေးပြီးတော့မွေးဖွားလာတဲ့အဲ့ဒါကိုတဲ့ nurse တို့လက်သေးတို့ကကကြီးနဲ့ဓာတ်နဲ့အချင်းနဲ့ဖြင်းပြီးတော့ခြေတော်နှချောင်းမိုးပေါ်ထောင်းပြီးစလုံးနဲ့နှစ်လုံးနဲ့ခံစားရတဲ့ဒုက္ခမကြီးမားဘူးလားအေးဘိုက်ထဲမှနေတော့ငါတော့ဥသိဉ္ဥမနှလုံးကြောက်ကတည်းဖုံးမိထတဲ့ အနေချက်တယ်ဆိုရင်မအနေကြတော့နဲ့နဲ့နေသားသလိုလိုပဲဗျမွေးမွာလာတဲ့အခါအပူအေးစတဲ့ရာသီဥတုတွေထိတွေ့တဲ့အခါအပေါင်းတရားနဲ့ထုံးဆွာလိုက်သလိုကလေးဟာမခမရနိုင်ကျွမ်းနီစာကလေးလိုလည်းသီးစုပ်ကလေးနဲ့ဥဝဲလို့ငိုချင်းရှည်နဲ့စကြရတဲ့ဒုဘဝဟုတ်ပလား တော်ပြီကြီးတဲ့ပို့ပြောရင်ဘုန်းကြီးလက်သက်မြန်လုတ်ခဲ့သလားလို့အောက်မေ့လိုက်မယ်ဗျာအဲ့ဒါအမိပိုက်ထဲမှာနေခဲ့ရတာဟာရှင်ရဲ့သလားချမ်းသာသလားကိုင်းဆိုလိုက်တတဝမန္တမြတတဝမန္တမြဇာတိကဇာတိကအာယပါယညေစေသည်အာယပါယညေစေသည်တတဝမန္တမြတတဝမန္တမြ ဇာတိကအာယပါယညင်စေသည်ညင်စေပြီးကတတဝါဇရာလက်ထဲပို့လိုက်သည်ညင်စေပြီးကတတဝါဇရာလက်ထဲပို့လိုက်သည် လအဖြစ်10လရက်အဖြစ်300နာရီပေါင်းအဖြစ်9200ပြမကြီးစွာ ခံစားကြရလို့လွတ်လပ်ပလားဆိုတော့အေးမလွတ်လပ်သေးဘူးဇရာလက်ထဲရောက်သွားဗျအဲ့တော့ဇရာကလည်းပဲသူ့လက်ထဲရောက်လာတဲ့တတ္တဝါကိုဘသူကအယုတ်ဆိုတဲ့ကြည်တန်နဲ့ပိန်နဲ့ဝါတဲ့ပုတဲ့ခြေတဲ့ အဲလှတဲ့ချော်တဲ့ရုပ်ဆိုတဲ့လို့မဝေခွဲဘူးသူ့လက်ထဲရောက်ရင်တော့လက်ကုတ်ထဲကရေလို့အဲသွန်လို့သွန်မောက်လို့မောက်ရောက်လာတဲ့တတ္တဝါဘယ်သူမှမညာဘူးပြိတ္တရေ အဲသူ့လက်ထဲရောက်လာတဲ့တတ္တဝါမှာဆိုရင်ဟိန္ဒူပရိကျန်အစ္စလာမ်မာမရီမွတ်စလင်ဗုဒ္ဓဘာသာဘယ်ဘာသာ ဖြစ်ဖြစ်တရုတ်ကလပုံနာဘင်္ဂလားဒေ့ဘယ်လူမျိုးဖြစ်ဖြစ်သူ့လက်ထဲရောက်ရင်တော့သူကတညာမှု မပေးဘူးတညာမှုပေးတာမပေးဘူးဗျာအေးရွတ်တွား၍ရောခွေရိုင်နွဲ့လို့တွင်မိုင်းတနဲ့လက်ချေတုပ် နေထိုင်မတဲ့ရဲ့တွေကုန်ပြီသတ်မှတ်သေးအောင်ကြာမှာတော့အယု66ပိန်တတိန်ငမိန်တလိန်လေအိုမင်းချေဖို့နော်ရှုံတိရှုံတွသာအေးသွားကြွေအားတွေမတန်လျော့စားလီဝါလီအန်တောနှင့်တံပေါ့မန်လျော့ဇရာကောင်တောင်ဝေလက်ကင်ဘောတဲ့နဲ့ကြောကချက်ရောင်တိရောင်တောင်တောင်နာတိနာတပိန်ချောင်ညောင်ငယ် မိန်တမောင်မအမြင်မဲသမှုဘဝင်သွေးက ခုံဆွခုံဆွနေကျုံမကျုံရပလေရေအောင်ချိုင်းလို့ခါကိုက်လေပြီနာတိုင်းဝတေရောင်ငင်းမိုင်လို့လေဆံဖြူကြီးနဲ့သုံးမဝင်နဲ့မုံချင်းသက်ပွဲလွန်ကောင်းမာပြီလေလို့လက်ဒီဆရာတော်ဘုရားကြီးကဇရာရဲ့မြင်ဝင်ကိုထင်လင်းအောင် တေထပကြီးရစ်ဆက်ပြီးတော့ထားခဲ့ပါသည်အေးတို့ရဲ့ဇာတိကမချစ်အောင်ခံစားပြီးတဲ့အခါဇရာလက်တဲ့ရောက်တော့ရွတ်တွားရင်ရခွေရိုက်နှဲ့လို့တွင်မိုင်တတ်နဲ့လက်ချေတုံနေထိုင်မတဲ့ရက်တွေကုန်ပြီသတ်မသေးုံကြမှာတော့အဲ့တော့ဇရာဆိုတာအိုခြင်းဇရာဆိုတာအဲ့ဒီအိုခြင်းကလည်းပါကတာဇရာပါကတာဇရာ ထင်ရှားသောအိုခြင်းမထင်ရှားသောအိုခြင်းလို့နှမျိုးရှိတယ်တဏိပဋိဌာနာတဇရာအပဋိဌာနာဇရာဖုံးလွှမ်းလို့ရတဲ့အိုခြင်းဖုံးလွှမ်းကာကွယ်လို့မရတဲ့အိုခြင်းလို့ဘယ်နှမျိုးတို့လူတွေပညာသမှုတွေနဲ့ကထင်ရှားတာကတော့ကိုသားသမီးမြင့်မြင့်လေးမွေးလာရင်ရက်လာတွေကြာတော့တပြည့်ပြည့်ပြူရွယ်လာတယ်လို့ထင်ရတယ် အာတို့သားလေးသမီးလေးပြို့ဖြစ်လာပြီလူပြို့ဖြစ်လာပြီမပြောကြဘူးလားအမှန်တော့အိုနေတာပါအမှန်တော့ဘာဖြစ်တယ်အေးမထင်ရှားသောအိုခြင်းဖုံးလွှမ်းကာကွယ်ထားတဲ့အိုခြင်းပေါ့အဲလေးတဲ့ကနောက်ကြတဲ့အခါကျတော့ထင်ရှားသောအိုခြင်းဖုံးလွှမ်းမရသောအိုခြင်းအိုတယ်ဆိုတာကိုကြည့်တော့ဘုန်းကြီးတို့ဆောက်အောင်ပေါ့အိမ်ကျောင်းပြတ်သက်ဇေယျစေရီတွေ နေ့လာရက်နှစ်တွေကြာလာတဲ့အခါကျတော့ဘာဖြစ်တော့အေးဟောင်းနွားဆွေးမြေပုံမင်းသွားပြီဒါဘယ်သူမှမငင်းနိုင်ဘူးပြိတ္တာနှစ်များလေးလေးဒီအဆောက်အဦဟာဟောင်းလေးလေးအိုလေးလေးပဲမဟုတ်လားအဲဘုန်းကြီးတို့လည်းပဲစက္ကန့်ကိုမိနစ်မိနစ်ကိုနာရီနာရီရရက်ရက်ကလလကနှစ်ကြာသွားပဲဆိုရင်ဘုန်းကြီးတို့ဘာဖြစ်နေကြအေးအဲ့ဒီလိုအတွင်းကိုလှိုက်ပြီးတော့အိုချင်းရဲ့သဘောကိုမြင်အောင်ကြည့် ဒါယောရွတ်တော်ယူဟင်းယောခွေရိုင်နွဲ့လို့တွေ့မိုင်းတနဲ့လက်ချေတုံသမင်ပကံများတဲ့ကအာတခါတဲ့အိုမင်းတဲ့ဘဝရောက်တဲ့အကာတဆောကြီးဆိုပြီးသဲလာတာဒါပေမဲ့အယသာအကျော်ယိုယသာဆောင်းလာတဲ့အကျော်တွေအယိုးတွေအာနဲ့လာတော့ဇကာကျဲသလိုပဇာနာရောက်တော့လေးပုံတပုံလောက်ပဲရှိတော့ အဲ့ဒါလည်းပဲတဲ့တဲ့မမပါဇတ်တဲ့မခွန်နိုင်ဘူးနှခေါင်းချောထိုးလို့ထိုးမေးကြည့်ချောခွန်လို့ခွန်လူအိုဘဝတဏိဇရာအိုချင်းဆင်းရဲပေါ့ပါချင်းရဲ့အေးဇရာဒုက္ခသွားတွေကကြိုးလေကြိုးလာပြီဘုန်းကြီးတို့ဆိုရင်90ကျော်60ဆက်ပဲပဲရှိသေးတယ်အခုတဘူရွယ်လာမှ59နှစ်ပြည့်ပြီးတော့ဟောတပေါင်းလာကြမှာ60တဲ့ရောက်မှာကြည်လေ ဟိုအမမလူကြီးကမောက်မိစရကြီးကထိုးထားလို့တခါတည်းရန်ကို့အကျော်ကြီးကိုတီကောင်ကြီးတွေတက်နေတယ်မှားရလက်စစ်တွေကအငေါအငေါထွက်အာချိုးလိုက်ဖြိုးဖြောက်အစီတွေခန်းဟောအေးအဲ့လိုဆိုပြီးတော့ရိုးတွေက အကျော်တွေကအနွယ်အနွယ်ရိုးတွေကအငေါအငေါအသားတွေကလည်းပဲတွန့်လိတ်ဣကြလာပြီဗျအဲ့ဒါဇရာရှင်ရဲ့ဘာရှင်ရဲ့ အဲဘုန်းကြီးတို့တော့ဘဝကမှန်မှန်ကန်ကန်ဆိုခဲ့လို့သွားမကြိုးသေးလို့တော်သေးဟိုမုံရဥနိပုဏ္ဏတို့ဘုန်းကြီးတို့လည်းငယ်တယ်သွားတွေကြိုးကုန်ညောင်ငန်းအေးလေသွားတွေကိုကြိုးကုန်ကြိုးမှမို့နိုင်ငံခြားခဏခဏသွားနေတာကိုဘုန်းကြီးတို့ကတစ်ခေါက်သေးသွားတာဆိုတော့သွားမကြိုးဘူးကိုင်ရှိပါစေဗျာအဲ့ဒီလိုဆိုပြီးတော့သွားတွေကျွေးလာတော့စားတဲ့အခါအချိုးချင်းစဖန်ငန်းခရတာမပေါ်လွင်တော့ဘူးကောက်ယူချောက်ဝါရတယ်လို့မသေးထမင်းမသေးဟင်းနဲ့ ဓာတ်ပုံမှန်အယုတ်ဗျာဒိနဲ့ဇရာတွဲလိုက်မယ်ဆိုရင်တော့မချစ်အောင်သွားပြီပေါ့။အိုရင်းနဲ့နာချင်းတွဲလိုက်ရင်ဘုန်းကြီးတို့ပြိဋ္ဌာဟုတ်တယ်မို့လား။အေးဒါရအောင်နဲ့အယိုး66ပိဋ္တတိငမိန်တလိန်လေအိုမင်းကြီးပေါ့နော်ရှုံတိရှုံတွသာအေးသွားကြွေအားတွေမတန်လျော့စားလီဝါလီအန်တောနှင့်တံပေါ့မန်လျော့ဇရာကောင် တောင်းဝင်လက်ကင်ဖော်တဲ့နဲ့ကကြောကချက်ရောင်တိရောင်တောင်းတောင်းနာတိနာတပိန်ချောင်ရောင်ငယ်မိန်ဓမ္မောင်မောင်အမြင်မဲသမို့ဘဝင်သွေးကခုံချွားခုံချွားနေကျုံမကျုံရပါလိဇာနေကဖြူလာပြီဖြူုံခြင်းမနေသာသေးဘူးပြိတ္တာဖြူပြီဆိုမှရလာဗျာ ရာယုံနဲ့မနေသာသေးဘူးကျွတ်လာပြန်တယ်ကျွတ်ယုံနဲ့မနေသာသေးဘူးအဲ့ဒီကျွတ်တဲ့အနေကလေစိတ်နေစိတ်နေဝင်တော့အနက်ဆိုးတဲ့အနာရီရောမဖြစ်ဘူးလားအေးဇရာဆိုတာဗျာတိနဲ့အိမ်ချင်းကတ်နေတာဇရာဆိုတဲ့အိုချင်းပြီးတော့ဗျာတိနာချင်းပဲမဟုတ်လားအေးတအိတ်တအိတ်ကိုးတန်းလိုက်တာတို့ရဲ့ငငယ်စဉ်တုန်းကလေတခါတည်းဖောင်းမောင်းအီအီ အာပြည့်ပြည့်ဝဝချစ်စရာရုပ်အသွင်လေးတွေနဲ့ကိုကိုကိုလည်းตายရတယ်သူများကိုလည်းตายရတယ်အမလေးကြောင်းသွားဈေးသွားရင်လေနောက်ကစပိန်လေးနဲ့လိုက်ချီချင်းလေးနဲ့လိုက်ပြီးဘဝလက်တွဲပရစီတာဝန်ယူပရစီနဲ့ကိုင်းအိုမင်းရေးရတဲ့အခါကျတော့ဟဲ့ကလေးငါမသွားတာလို့လိုက်ပို့သားမှာဆိုတော့ပို့သေးလားရှမ်းတပြည်တဲ့မအိတ်ချင်တော့ဘူးထမင်းတက်စပွားတဲ့မထိုင်ချင်တော့ဘူးလူအိုတွေနဲ့ အဲ့ဒါအိုခြင်းဒုက္ခဘာလို့တုံးဆိုတော့ငငယ်တုန်းကလို့အသွေးသားအာမကောင်းတော့ခန္ဓာကိုယ်လည်းပဲမသုတ်သင်နိုင်တော့ဘူးအဲ့တော့ညင်သို့သောဘုတ်ဤဤဇိုးညောင်းညောင်းဆိုတဲ့အနှံ့ဇိုးကြီးတွေလည်းထွက်လာတယ်မှန်ရဲ့လားအေးသွားတဲ့အခါလည်းတုံးနှုံချီကြီးနဲ့တောင်ဝေးဆိုတဲ့အဖော်ပါမနားကလည်းထိုင်ပြောတိုင်းဆိုတိုင်းမကြတော့အမေကြီးနေကောင်းလားဆိုတော့အောင်မဲတောင်ရကမိအေးဖိုးခွင်းနဲ့ယူမလို့တဲ့သူကြားရင်ဟာကြား မဟုတ်ဘူးအမေကြီးကိုစားလို့တောက်လို့ကောင်းရင်လားလို့မင်းနေတာအေးပါငါသိပါတယ်စာပေးတယ်85ဆောင်ရှိပြီသူကြားကျင်ဟာကြားတာဟောမိတ်ဒီလာမလေးသူအဘွားကိုတဲ့မြေးမတွေကပြောနေတာဘွားခနေ့မင်္ဂလာဆောင်ရှိတယ်အဲ့ဒါလက်ဝလက်စားတွေကျမတို့ရေးခင်းပြီးတော့လာယူမယ်အဘွားရန်သင်းလောက်တာအဲ့ဒါကိုတခြားလူကကြားသွား အဲ့တော့တကယ်သူမြင်မတွေကဟိုမှာရေးစွာဆိုင်ဖွင့်နေတော့တခြားလူကအဖွာပစ္စည်းတွေပေးလေဆိုရော့အင်ပေးလိုက်တာပြောင်မာရောလာတောင်တောင်ပြဲအဲတက်တက်ပြောင်ပရိသတ်ကြီးပူခြင်းဒုက္ခညှင်းဆဲလာရင်ဘာမှမသိတော့ဘူးအဲ့ဒါလူကြီးဖြစ်လာရင်လူငယ်တွေညာဖို့ဆိုတာမှတ်ထားလိုက်အခုဘုန်းကြီးတို့90ကျော်60ရှပ်ပဲမှာငယ်တဲ့လူတွေညာတာခံနေရတာပဲဆရာတော်ဘုရားဘယ်လိုပါဘုရားဘာပါဘုရားညာပါဘုရားအင်းအင်းအင်း ကိုကိုကိုဘာမှမတတ်နိုင်တော့ပဲပရိသတ်ရဲ့သူတို့ညာသည်မြသူတို့သုံးသည်မြဖြုံးသည်မြကုန်းတာခံနေရတော့တာပဲဗျအဲ့ဒါဇရာဒုက္ခဘာဒုက္ခလဲအေးဒါကြောင့်ပရိသတ်ရဲ့ဆိုကြည်သံဆံဖြူသွားကြွေပါရီတွန်းငါမျက်စိမှုန်သည်ဒုံရီယံခါ ထောက်ကိုင်းနာထိုက်အကျော်ပြိုင်ပေါ်လာဩနဲ့ကလိုက်ပြီးတော့ထွက်သွားတဲ့အလာမျိုးမှာဩခန္ဓာတော်သဘောဥဇရာအေးဇရာဒုက္ခဆင်းရဲဥချင်းဆင်းရဲတဲ့နေဝင်ပြီးတော့တော်ကြဖွားသီလာတွေဝတ်မှသူ့လိုနည်းနည်းပြန်ဖြေပေးရ သောမျက်စိမှုံသည်ဒုံရီယံခါသံဖြူသွားကြွေပါရီတွငါခါကိုင်နာထိုင်အကျော်ပြိုင်ပေါ်လာဩခန္ဓာတော်သဘောဥဇရာ အေးအိုခြင်းဒုက္ခမှလည်းကြည်ပိဋကရေအေးလွန်းတော့လည်းမခံသာဘူးအပူလွန်းတော့လည်းမခံသာဘူးတဲ့ယောဂဗျာတွေဖြစ်ကြလိုက်တာငငယ်တုန်းကတော့အမလီကလေးပြောပြောရရင်ပါတဲ့မိုးရွာရင်မေမေလာရင်ဖေဖေလာရင်ကြိုက်လာပြီလေဘာတော့ဘုန်းကြီးကတော့တော်တော်အနိုင်ယူတဲ့ဘုန်းကြီးလိုအောင်းမေ့မနေတာအောင်နော် အဲအခုတော့အဲအေးလွန်အပူလွန်ဆိုရရသည်တဘာဝတိကြောင့်အိုခြင်းဒုက္ခအိုမင်းရဲ့ရောလာပြီးဆိုရင်မခံသာတော့ဘူးဗျမှန်ရဲ့လားဒါကြောင့်နဲ့သရတရားကလည်းပဲ သူလက်ထရောက်လာသည်များပုဂ္ဂိုလ်တွေဘယ်လိုအတန်းစားမှမရွေးချယ်ပဲနဲ့မှန်မှန်ကြီးကြိတ်ဝါပြီးတော့ဆင်းရဲသွားအောင်သူက ပြုတ်လုထားပဲအဲ့ဒီမှာလည်းနှစ်ပေါင်းဘလောက်ဆိုတာတွက်ကြည့်မွေးကင်းစားကစားအ ਨੇ ဆုံးသက်40ဟုတ်လားအဲအဲ့ဒီရဲ့နောက်တကားတယ်မသိမချင်းပေါ်လေအဲ့ဒီဇရာတရားကလည်းအိုချင်းဖြင့်ညှင်းဆဲနေတာချိုးစားလို့ရတာမပေါ်ချင်းစားလို့ရတာမပေါ် တသာတဲ့တကြိုးပကြိုးနဲ့သဖုံးနဲ့ချိန်ပြီးတော့ဝါပြီးတော့မသေးထမင်းမသေးဟင်းနဲ့နေခဲ့ရတဲ့ဇရာဒုက္ခဘာဒုက္ခလဲခိုင်ဒါကြောင့်လည်းအဲ့ဒီနဲ့ပဲမမချစ်အောင်ခံစားရလို့ဘုန်းကြီးတော်သက်သာရအနာဖြစ်ရပလားဆိုတော့ဇရာအိုမင်းရေရောရရေခေါ်တဲ့ဇရာတရားဒီဇရာတရားကတတေသူငါးပါးယောက်ျားမိန်းမအသက်ရှိတတ္တဝါတွေကို အတိဒုက္ခတေခန္ဓဝါအာယပါယဆက်ရှိလက်ရှိညင်စပြီးတော့ဗျာဒီနော96ပြယောဂရှက်ထွေဖြာနာရခြင်းခေါ်တဲ့ဘေးဤတဏိကာထံသို့လက်ထဲသို့ဘေသေးသည်မောင်မင်းကြီးဗမင်းလေးနဲ့ မမင်းကြီးပမညင်လေးနဲ့လည်းဘေးမှာခွင်တဲ၍အတင်းတကရပို့ဆောင်လိုက်ပြန်လေသတည်းဇရာဆိုတဲ့နဘခိအိုချင်းရဲ့လက်ထက်မှာဝက်ဝက်ကွဲအောင်အရှင်ရဲ့ကြီးရှင်ရဲ့ကိုမချိမဆန်ခံစားရလို့ အနာယဗလားဆိုတော့ဟောပြာတိလက်ထဲပို့လိုက်ပြန်တယ်ဘယ်လက်ထဲကိုင်းဆိုတတဝမန္တမြတတဝမန္တမြဇရာကဇရာကအာယပါယညင်စေသည်တတဝမန္တမြတတဝမန္တမြဇရာကဇရာက အာယပါယငြိစေတိငြိစေပြီကသတ္တဝါတခါပြာတိပို့လိုက်သည်ငြိစေပြီယသတ္တဝါတခါပြာတိပို့လိုက်သည် ဒီလားဇာတိလက်ထက်ကဇာတိလက်ထက်မှာကြမရှိမစားဇရာလက်ထက်ကြတော့မသေးုံတမဲအေးငါဖက်ပြန်သလိုခံစားရပြီးတော့အခုပဲလက်ထက်ရောက်ญาတိญาတိဆိုတာ96ပြာ98ဖြာပေယောဂါတွေနဲ့ထွေးလုံးရစ်ပတ်ပြီးတော့ခံစားခဲ့ရတဲ့ဘဝနယ်ပယ်ပေါ်မှန်ရလားဧဒါယောယင်္ဂဇာတိကြောင့်ญาတိတဲ့ပညာ လာဖြစ်လို့ဝင်လာပါလင်ကျင်းနာနာဟေကျွဲကိလနာပုဂ္ဂလာငယ်မလောက်တာလျောင်းဆက်လို့ကွေသာနဝုထွေလာမနေတာခသေးဝေဒနာစက်ပြေကြောင့်ထွက်ပြေးလို့မနိုင်ဖောင်းပြမုံရုပ်ပနာတွေကြောင့်လှုပ်မရအာပြော့လို့ရိုင်ဒီတုံနာအတင်းကိုင်လင်း ဩတိတုံနာအတင်ကိုင်လင်မငင်းနိုင်ခမညာကျုံမလို့အသာငုံလည်းလျောခန်းငါဆက်တော်ပြန်ရှာတန္တရာဆက်မလို့ပါလင်ဩတန္တရာဆက်မလို့ပါလင်ဟိုးအနာကင်းနိုင်မှုတည်းဗျလေဒါကတန်ဝေကရဲ့တေးရရဲ့လေးချပုံပေါ့ ဟောဘုန်းကြီးတို့မဲ့ဘွဲ့မောင်ဘွဲ့တော့ဘွဲ့တောင်းဘွဲ့ဆိုတဲ့ဟာပြညာကြတော့လေလေအဲအိမ်ရောက်မှကိုယ့်ဘာကိုကြိုက်တယ်လို့ဆွဲကြပြီတော့ဗောဗျာအဲ့ဒါဗျာတိဒုက္ခဘာဒုက္ခလို့အေးသိတ်တံဝေကားတဲ့နေရပြီးရိတ်တာတွေကမထွက်မှဆိုလို့ဆိုပြီးပြန်ဖြေလိုက်ရ အရင်ကဇာတိကြောင့်ဗျာတိတဲ့တင်ညာတဲ့ဟောဇာတိမှာစခဲ့ရင်ဗျာတိဆိုတာလုံးဝရှောင်လို့မရတော့ရှောင်လို့ရမလားမရပါဘူးအေးတဲ့ရှောင်လို့မရဘူးပရိသာကေသံတကေခန္ဓာဝမစ္စုဗျာတိဇရာတယောအာကိသံတကေခန္ဓာဝမစ္စုဗျာတိဇရာတယောပိစ္ဆုကံတုံပလနာတိဇောနတ္တိပလာယိတော အေးမစ္ဆုသသေခြင်းနေ၎င်းဗျာရိသနာခြင်းနေ၎င်းသရသအိုခြင်းနေ၎င်းဣမေတယောဓမ္မအရိသဘောတရားသုံးမျိုးတို့သည် အမကငါတို့ဤတဲ့ပစ္စတိကချမ်းကျင်မဲ့လူလာတဲ့ယန္တူကြီးတို့ပါပေသည်ငွေလာတဲ့တတ္တဝမင်္ဂဇရာဗျာတိမရဏအဲ့ဒီသုံးခုဟာလူသားတိုင်းရဲ့ယန္တူပါတဲ့ ဗါတဲ့တော့အေအာဂိသံတက္ကိခန္ဓာဝအေအာဂိခန္ဓာဝတဟုံတပြုံပြုံတောက်ပြီးတော့နေရတဲ့မိတောက်ကြည့်တဲ့ဘက်သို့အာဂိသံဒီငါတို့ရှိရသောမုတ်ချမသွေလာနေချလိုက်နေချကုန်တယ်ဝိဘွားလာပြီးစာတိပြီးစရအိုခြင်းပြာတိနာခြင်းမရဏသေခြင်းနဲ့ အေးအဲ့တော့ပေါင်းလိုက်တော့ဇဇာပြမမိလေးဝပဋိတန်နေအိုနာသေးပေါ့အဲ့ဒါတွေကတို့ရဲ့အရက်လေးမျက်နာကဝိုက်ရန်ပြီးတော့တောင်းဟောင်းတားလို့အကြအပေါက်မရှိအောင်တလိမ့်လိမ့်လိမ့်လိမ့်လိမ့်လိမ့်ပြီးတော့အရှိနောက်တောင်မြောက်လေးပါးကဝိုင်းရန်လာခဲ့တဲ့မိဘုံကြီးတွေနဲ့တူတယ်ပဋိသန္ဓေဟိုနာသိဟုတ်ပလားပြိတ္တာအပိစ္ဆောကနောပလနတ္တိ ပစ္စုကံတုံးနဲ့ရှေ့မှာအိုခြင်းနာခြင်းသိခြင်းတွေကစောင့်ကြိုနေတယ်။ဝါတို့ရဖို့ဘွားဝူယူလေးပါကြီးပါတွေကြီးကြီးလေးတွေကြီးတွေလေးအကိုမတွေအိုနေတယ်နာနေတယ်သိနေတယ်ရဲ့လို့နောက်ပြန်လှည့်ဖို့ရဗလန်စွမ်းအသည့်နတ်တိမရှိပါဘူး တို့အကိုဘွားဦးကြီးကိုလေပါကြီးပါကြီးကြီးလေတွေ့ကြီးတွေ့လေကိုမတွေအိုးနေပြီနာနေပြီတဲနေပြီအဲ့ဒီတော့တို့ရှိမသွားဘဲနဲ့နောက်ပြန်ဆုံးမယ်အိုးနာသေးနဲ့မတွေ့အောင်ဆုံးမယ်ဆိုတော့ဆုံးနောက်ပြန်ဆုံးလို့အားရှိရဇောနတ္တိပလာယိတုံပလာယိတုံဒုနောက်ကအိုးနာသေးတွေလိုက်နေတယ်ဆိုပြီးတကားလားကောဆောင်ပေါက်၍ပြေးသွားခြင်းကလည်းဇောအဟုံအစွမ်းနတ္တိမရှိ တို့နောက်ကအိုနာသေးတွေကလိုက်နေတယ်အဲ့ဒါမမီအောင်ဆိုပြေးမယ်ဆိုရတော့ပြေးလို့လွတ်ရသတိထားနော်ဘောင်းကအောက်ခြေမလွတ်စီနဲ့တရားဓမ္မနဲ့နှလုံးသွင်းညာတို့ပြိဿနော်အေးဒါကြောင့်အဝနာသေးတွေရှေ့ကစောင့်နေတယ်တို့ပြီးတော့အဲ့ဒါနဲ့မတွေ့ရအောင်နောက်ပြန်လဲလို့လဲအားမရှိဘူး နောက်ကအိုနာသေးတွေကလိုက်နေတယ်ချောပြီးတော့ကဆုံမောင်ပြေဖို့ရလဲလွတ်နိုင်တဲ့အာမရှိဘူးတဲ့ဆူကြတဲ့သေးတဲ့ဘူကာသီလိုပဲဟိုဘက်ကသူဒီဘက်ကသူမလူနဲ့မလွတ်နဲ့အေးဆူနဲ့ထုံးလိုက်မဲ့ဒုက္ခတွေရှိသလိုအကုလယေငန်စာတိကြောင့်ဗျာတိတဲ့တင်ညာလာဖိလို့ဝင်လာပါလေကျင်နာနာဟိကျွဲကိလနာပုပ္ပလငယ်မလှုပ်တာလျောင်းဆက်လို့ကွယ် 96ဖြာတဲ့ပိဋ္ဌသမုဋ္ဌာနာအာဝါဒသီမသမုဋ္ဌာနာအာဝါဒဝါတသမုဋ္ဌာနာအာဝါဒတလေးကြောင့်မြင်သောယောဂ32ပါဠိကြောင့်မြင်သောယောဂ32ပါသီခြေကြောင့်ဖြစ်သောယောဂ32ပါ3လီအေ96ပါအနာများတွေက အမိပိုက်တဲ့မမွေးမီသူတို့ကနေရာယူထားကြပါပြီပြိတ္တာဒါကြောင့်နဲ့မိတွေတို့ကောရမီတို့ကြတော့ ညီတော်အာနန္ဒာစတဲ့သားတော်ရဲ့ရှေ့မှာ ရောဂလည်းရဲ့တဲ့ဤခန္ဓာကြီးဟာရောဂကအနာယောဂမျိုးသွန်အာလယကနေရတဏီယောဂတွေသို့လောင်ထားတဲ့ဂူတောင်ကြီးပါဒီခန္ဓာကဒါကြောင့်မိုးပေါ်ကြယောဂအပြင်ကလာတဲ့ယောဂကနဲတဲ့အတွင်းထဲကနေအသွေးတဲ့အသားတဲ့အာအယုတ်တဲ့ရိုးတွင်ချင်းစီတဲ့ကထွက်ပေါက်ပြီးတော့လာတဲ့ယောဂကမများဘူးလားမများပါဘူး အဲမိရိတော်ဂေါရမီတို့သုံးသက်ချက်က ခန္ဓာဒီယောဂသို့လောင်ထားတဲ့အေးကိုတော်ကြီးပဲတဲ့ကြည်ကြီးငယ်ငယ်ထီထီမမပြိုပြိုအိုတကုလားတလင်ဝမုတ်ဆုံးမအပြိုကြီးဘယ်သူမှညာဘူးဒါကလည်းအတွင်းနဲ့ကထွက်လာတဲ့အခါအေးပရိသတ်ဤအယုကိုလည်းပေါက်ခြင်းပေါင်းမယ်ကြောကိုလည်းပေါက်ခြင်းပေါင်းမယ်သားကိုလည်းပေါက်ခြင်းပေါင်းမယ်အရေးသူအရေးဘာတွေလည်းဖောက်ထွက်ပြီးတော့ အေးနောက်ဆုံးကံကောင်းထောင်းမလို့ပြောက်သွားတော့အနေရွတ်ဆိုပြီးတော့ကြံရည်ခဲ့တယ်ယောဂဗယအဲ့တော့မျက်ခွန်နဲ့လည်းပေါက်တာပဲမျက်တောင်နဲ့လည်းအဲတို့မျက်ကြည်လွားခွန်လွားတဲ့လည်းယောဂမဖြစ်လားဖြစ်တာပဲမျက်ကြည်နဲ့ပတ်သက်လို့အတွင်းနေအပြေတိုင်းရေတိုင်းကြည်စား နာနဲ့ပတ်သက်လို့အတွင်းရောနှကရောအေးတဲ့ဟိုခေါင်းမော်ကအရေးပါပေါ်လဲပေါက်တာပဲအုံနောက်အခွန်နဲ့လဲပေါက်တာပဲခြေတော့ပေါင်ဒူးတော့ပြောမနေနဲ့တော့တို့ခန္ဓာကြီးဟာယောဂါတွေစုဆုံပြီးတော့သိုလောင်ထားတဲ့ကိုတောင်ကြီးဒါကြောင့်သူဖြစ်ခြင်းတဲ့အချိန်မှာဖြတ်ဖြစ်လိုက်တာပဲဘယ်လိုမျိုးဘယ်မျိုးဘယ်ရောဘယ်ဟောကမဖြစ်ရဘူးလို့သတ်မှတ်ချက်ရှိသလား အေးမိမယောက်ျားတဲ့ဘသူမချော သူဖြစ်ခြင်းနဲ့အချိန်ဖြစ်ခြင်းနဲ့နေရာတွေမှာယောဂါတွေထိုးထွက်ပြီးတော့ပေါက်ရောက်လာတဲ့ဤခန္ဓာညီငွေစရာကြောက်စရာယွန်းစရာငါငါဥစ္စာငါဟာလို့ဖတ်တော်မထားနဲ့ဗျာဟုတ်ပါလားေနောက်တခုအသေတိကိမိကုလနာရောဂာနန္တရဘာယရံသာရရဏောဝသတိလံကာယောမစ္ဆုံနိကိသတိ အယံကာယော တလရှိတော်ဟောဒီခန္ဓာကိုယ်ကြီးဟာအတိတိကိမိကုလနာပေါ်မျိုးရှိစေကောင်းမောင်ရှိတောင်းတို့နဲ့သာရရနောနိနောယောရှိပေါင်းသင်းဆက်ဆံ၍နေတဲ့ခန္ဓာကိုယ်ဘုန်းကြီးတို့တရားဓမ္မတို့ရဲ့ခန္ဓာကိုယ်အတိအတိမှာပိုးအမျိုး80တဲ့ပိုးအမျိုးပေါင်း80အကောင်မောင်ရှိတောင်းကျော်အကောင်မောင်ကအေးဒါကြောင့်လည်း အဘိဓိကိမေကုလာနာပိုးအမျိုးရှိတဲ့အကောင်ပေါင်း7000တို့နှင့်သာရရနောနိနောရောချက်ပေါင်းသင်းဆက်ဆံ၍နေတဲ့ခန္ဓာကိုယ်ပါတေတန်တို့ပိုးမျိုး80တို့ဤဝတ္တာကြိုက်ဝါမှုဆိုတဲ့စွမ်းအားနှိမ့်ဆက်မှုကြောင့်လည်းပဲမေဆောင်သေမေနိုင်ငံသို့နိဂစ္စတိလိုက်ပါရပြန်နေအေးယောဂဘုရားထားကြွသောင်းကြံသဖြင့်ထိုသူဟာသင်မင်းလက်အထိလက် ပါသွားထကြပါတယ်အဲဒီတော့သင်မင်းလည်းမပါတော့မှဘုန်းကြီးတို့ရုပ်ပြက်ရှင်းပြက်ဆိုပြီးတော့မျက်ကြည်တွေဖောက်ထုတ်ရခြေရိုးရောကရှိတယ်သူများခြိမခြိမကခြိချင်းဝခြိချင်းကဒူးစစ်ဒူးစစ်ကပေါင်ရင်ထိဖြတ်ပလိုက်တာနောက်ဆုံးအသက်ပါပါသွားပါတယ်ဟုတ်လားအဲဒီအတိုင်းပဲကင်စာယောဂဘယ်ကင်စာဖြစ်ဖြစ်အာကင်စာရှာကင်စာသမယကင်စာအသိအင်ကင်စာဒူပေါက်ပဲနေရဖြစ်လို့မှဒီကင်စာယောဂကသက်သာရဲ့လား ဟောမသက်သာဘူးဗျာအဲ့ဒီတဲ့အပိုလိုယောဂဆိုတာရှိသေးတယ်ဘာယောဂအေးအပိုလိုယောဂပိုနေတဲ့ယောဂလွန်နေတဲ့ယောဂအဲ့တော့ဘာသာရေးစံခြင်းလူမျိုးရေးယဉ်ကျေးမှု မရှိတာဟာအဲ့ဒါအပိုလိုယောဂတို့ဘာသာနဲ့မပတ်သက်တဲ့ပြုပြင်ရှင်ရင်ဝတ်စားမှုတွေလေမရှိဘူးလားအခုခေတ်ယောက်ျားမိန်းမကလေးတွေကလည်းယောက်ျားအင်ကြီးဝတ်နေကြတယ်ယောက်ျားလေးတွေကလည်းတဏ္ဍခါလိမ့်နေကြ ဖြူဆရာတော်တို့တော့ပေါင်းတင်ရမယ်ခင်မျိုးရောက်နေပြီအပိုလိုယောဂါတွေကလည်းများလိုက်တာဟုတ်ပလားဒီတဲ့ကာရာဥကေယောဂဘာယောဂကာရာဥကေဆိုတာကိုယ်ပိုင်တန်ခြင်းတီးလုံးမဟုတ်တဲ့သူများအသေးရိုက်တွင်းထားတဲ့တန်ခြင်းတီးလုံးနဲ့အဆက်မကြီးတပုတ်ကို15ကျပ်3ပုတ်100ဆိုပြီးတော့အငားဆူနေတာကာရာဥကေယောဂဘာယောဂလဲ အဲအဲ့ဒါကြီးကြောင့်ခဏိလည်းပဲလောကလူတွေကအမျိုးမျိုးပျက်စီးကုန်ပါပြီပြိတ္တရဲ့အဲ့တော့မိမိတို့ရဲ့မျိုးရိုးစင်လာဘာသာယဉ်ကျေးမှုတွေနဲ့ပြန်ပြီးတော့ထိမ့်သိမ့်ရမယ်ခန္ဓာကိုယ်ထဲကဖြစ်တာသဘာဝမတော်လာနိုင်တာမို့ထားပန်ဝန်းကျင်ဖြစ်တဲ့ယောဂတို့ဘုန်းကြီးတို့ကဘာသာရေးမှာယဉ်ကျေးမှုလူမျိုးရေးယဉ်ကျေးမှုတွေမရှိလားအဲ့ဒီဘာသာယဉ်ကျေးမှုလူမျိုးယဉ်ကျေးမှုတွေနဲ့ပြန်လည်ပြီးတော့ထိုင်ရမယ်အိုင်တို့ဘယ်တော့မှဖောင်းမပြောင်းဘူး ဘုန်းကြီးဆိုတာကတုံးကြီးပဲမဟုတ်လားဒီနေ့ကေထားတဲ့ဘုန်းကြီးပါပါလားကိုင်းပရိသတ်ရေတဲ့ရှားတို့အုပ်တို့နဲ့စပုတ်ရှားအောက်ကဂျင်းလက်ဖက်ဝတ်တဲ့ဘုန်းကြီးရောရှိပါလားကိုင်းဒီခေတ်မှာပုံစံမှန်တာအိုင်တို့ပဲရှိတယ်ယူတို့တတွေကြည့်လိုက်ဘာမှမဟုတ်တော့ဘူးအေးအဲ့ဒါတွေလည်းပြန်ပြီးတော့သတိနဲ့ထိညာဗျတို့ဂျပန်သွားတော့ကဗမာမာလေးတယောက်လက်ဝါးလောက်ရှိတဲ့ခေါင်းကိုသပင်9ရောင်ဆိုးထား ဘုန်းကြီးကပြောတဲ့နင်တို့ဒီမှာသိလွတ်လပ်မနေကြနဲ့အောင်လို့ဟုတ်လားကိုင်းတော်ပါပြီအဲ့တော့တို့ယောဂတွေကအတွင်းယောဂကလည်းပဲ96ပါးဘယ်နေရာမှယောဂမပေါက်တဲ့နေရာလို့မရှိဘူးပြိဿရေပေါက်လာပြီဆိုရင်လည်းသွေးဆိုပြီးပုတ်တင်းနဲ့အေးမသတိစရာအော်ခြင်းအံ့ခြင်းစရာဆိုပြီးတော့ဖြစ်လာတဲ့ခန္ဓာကိုယ်ကြီးဒါပဲလားဆိုတော့ အတိတိကိမေကုလနာရောဂနန္တရပါယရံအန္တရပါယရံအန္တရပါယရနာတွင်ပြင်းနဲ့တကွယောဂနံနာယောဂတို့နဲ့သာရဏနောနိနောယောရှပေါင်းသင်းဆက်ချ၍နေတဲ့ခန္ဓာကိုယ်ပါဒေသံတို့အနာယောဂတို့ဤဝတ္တနှိမ့်ချညင်းစံပမှုဆိုတဲ့စွာအကြောင်းလည်းပဲအေမစ္ဆုံသေမေနိုင်ငံသူနိကစတိလိုက်ပါရပြန်နေ ခိုင်းစို့ဘိုးမျိုး80ဘိုးမျိုး80ဝိုင်းငါတွဲငါသွေခန္ဓာအိမ်ဘိုးမျိုး80ဝိုင်းငါတွဲငါသွေခန္ဓာအိမ်သူတို့ကပဲကိုင်ညင်းစေ ဆင်းရဲခန္ဓာအိမ်သူတို့ကပဲကိုင်ငင်းစေဆင်းရဲခန္ဓာအိမ်ဒီနေ့စိတ်သိပ္ပံလောကမေ့ကြည့်ပါယောဂတစ်မျိုးဖြစ်နေတဲ့ပိုးအကောင်90အားရှိရင်85ကောင်အားရှိဖို့စထိုးလိုက်ဟိုအကောင်90တော့ငြိမ်သွားပြီဒါပေမဲ့အသစ်85ကောင်ဒီထဲမှာရောက်သွားပြီပြိတ္တာ အဲ့ဒီတော့ယောဂတစ်မျိုးပေါ်လာဆေးတစ်မျိုးပေါ်လာအဲ့ဒီဆေးတစ်မျိုးပေါ်လာရင်နောက်ထပ်ယောဂတစ်မျိုးထပ်လိုက်လာတယ်ဆိုတာမေ့ကြည့်ပါ MBB အတုကိုဟုတ်ပလားအဲ့ဒါကြောင့်ဒုက္ခနာကဘယ်လိုမှယောဂကင်းအောင်ကုသလို့မရပါဘူးမွေးကလေးကပါလာ သူ့နေရသူ့နေတာဘုန်းကြီးတို့ကအဲ့ဒါအစွဲကလေးချပြီးတော့မှအေးကပ်ပိုင်းရပါလုံနေရတာဗျာ အဲ့တော့ဒီဘိုးမျိုး80ကောင်းပေါင်း7000တို့ကကြီးကြီးငယ်ဆွန့်တော့ခန္ဓာထဲမှာလားပြင်မဲ့မှာဒါပဲလောကကြီးကြီးငယ်ဆွန့်တဲ့နေရာဘာခေါ်တယ်အိမ်သားခိုက်တို့ခန္ဓာကြီးကဘာဖြစ်အဲအိမ်တို့တော့အလွတ်ခေါင်းပေါ်မှာ အိမ်သားမထားဘူးတန်းနေယူစရာပေါက်စရာကိုမရှိတော့ဘူးအဲယူတော့တော့အဲ့ဒါအိမ်သားတွေခေါင်းရွက်သွားနေကြတယ်ရှက်လဲမရှက်ကြဘူးနော် အမလေးအပြိုကြီးလူပြိုကြီးတဲ့ကာယအိမ်တော်သားမွေစီးပွားရေးမှမရှိပဲသင်္ကန်းဝင်မတိလိုက်ရင်ဝတ်ပါလားဆိုတော့အဲ့ဒီအိမ်သားကိုမလွတ်နိုင်တာပဲ။ကိုင်းနောက်တကူအဲ့ဒီပိုးရတဲ့ပရိသတ်ရဲ့မွေးကြဖွားကြတော့ခန္ဓာထဲမှာလာပြင်မဲ့မှာ။အဲ့ဒီမွေးတဲ့နေရာကိုဘယ်နဲ့ခေါ်တော့ရှေးတုန်းကတော့မီးနဲ့အိမ်အခုခေတ်တော့ယမခန္ဓာ။ အဲ့တော့ဒုက္ခနာကြီးကမွေးဖွားရဖြစ်နေပြီမိနဲ့အိမ်ကြီးဖြစ်နေပြီဗျနော်အရိဘောမျိုး80နာဖြားကြတော့ခန္ဓာထဲမှာလာပြင်မဲ့မှာလာဒါပဲလူမမနေတဲ့နေရာကိုဘယ်လိုခေါ်ရှေးတုန်းကတော့လူနာအိမ်အခုခေတ်တော့ hospital ကြိုက်ကြည့်တာမမမကြတကားတယ်ပဲအေးကျုပ်ပဲရွက်ပြီးတော့နေတဲ့ပုံကိုယ်တွေနေတဲ့နေရာဒုက္ခနာပဲတဲ့ဗျ ဈေးရုံကမဖြစ်လို့သွားရတာအဲဒီလိုပဲတို့ခန္ဓာကြီးဟာတဲ့အဲယောဂအမျိုးမျိုးတွေတဲ့စုပုံပြီးတော့နေတဲ့ခန္ဓာခိုင်းနောက်ဆုံးအဲ့ဒီပိုးမျိုးရှစ်ချက်သေကြတော့ခန္ဓာတဲ့မှလားပြင်မဲ့မှလားဒါပေမြုပ်နှံ့တဲ့နေရာကိုဘယ်လိုခေါ်ပါလိမ့်သုံးသာသင်ញိုင်းကုန်တဆပြင်လှုပ်တိုင်တို့ခန္ဓာကြီးဟာဘာဖြစ်နေတော့သင်ញိုင်းကုန်ကြီးဖြစ်နေတယ် ဒါအတွင်းငါချတာအဲအတွင်းငါချတာအာမရလို့ပြင်မက်ကနေပြီးတော့ဝက်သေးကြက်သေးဘဲသေးငါးသေးဖားသေးတွေချလိုက်ကြသေးတယ်ဒါမြတ်တချို့ကရိတ်တာတို့လာခြင်းမာတွေတဲ့သုတ်တန်နာဖြတ်သွားရတာချောင်းလို့လေကိုယ်ခန္ဓာသုတ်တန်ဖြစ်နေတာတော့မကြောက်ဘူးဟိုအုပ်ဘူးကြတော့ကြောက်နေတဲ့ဗျာလူတွေဟာတော်တော်ခက်တယ်ဟုတ်ပလားအဲဒါမစီကအပ်တဲ့အရက်တွေထဲမှာသုတ်တန်ပါတယ်မပါဘူးလား အဲအဲ့တော့သုတ်တန်ကိုအလှချဲရင်အဲ့ဒီပုဂ္ဂိုလ်အပြည့်ရှိတယ်ဆိုရင်ကိုက်တရားခံရှာပေးမယ်ကုညီပရချေဆိုတဲ့လူတွေခေါ်လိုက်မိမတွေဟောဒီသုတ်တန်ကိုအနီးဆိုးထားကြတာအဲ့ဒါအလှပြင်းနေကြတာအဲ့ဒါဘုန်းကြီးတို့ဖွာသီနာဆိုတော့အလွတ်နော်ကိုင်းတော်ပြီတဲ့ဒါကြောင့်ဒုက္ခနာဟာဘရဝါတွေအသေးကောင်မြုံနာရသုတ်တန် အငြယ်ကျေးဆွမြရအိမ်သာမိဖွားရဒေသထောတဲ့မိနေအေးလူမမတို့ရဲ့နေရာချွတဲ့သူနာအိမ်ဖြစ်နေပြီဘာကောင်းတာရှိဘာမှကောင်းတာမရှိဘူးအဲ့ဒါကိုယ်ခန္ဓာကိုညာဆိုင်တာများသောအားဖြင့်လူတွေဟာတရားဝင်တဲ့အခါလောက်ခန္ဓာထဲမှာစိတ်နေတယ်တရားမဝင်စိတ်ကပြင်းမဲကြီးပဲမြင်ရကြားရနားရစားရထိတိရကြံသိရနောက်လိုက်နေကြတယ်ဗျာအဲ့တော့ မိမိအိမ်မှာမနေတော့အိမ်မှုကိစ္စရက်ရွာရေးတာ မသိလို့ပေါ့ခန္ဓာထဲမှာရှုမှတ်မှုဆိုရင်ဉာဏ်ကလေးစိတ်ကလေးမနေတဲ့အခါကျတော့အလီလိုက်နေတဲ့ဒီစိတ်ကအကုန်လုံးအမားတွေကိုအမှန်ထင်အဆိုးတွေကိုအကောင်းထင်ပြီးတော့မိုက်မလိုက်စားနေရလို့ဒုစရိုက်ဆိုတဲ့တရားတွေပွားကြအဲ့ဒီဒုစရိုက်တရားတွေပွားတော့အပယ်လေးပါသွားရောပေါ့မှန်ရလားကိုင်းဆိုလိုက်66ဖြာ ဒီယောဂရှိရာခန္ဓာအိမ်96ဖြာဒီယောဂရှိရာခန္ဓာအိမ်သူတို့ကပဲမြာအနေမြင်းစေခန္ဓာအိမ်သူတို့ကပဲ ညာအနဲ့မြင်းစေခန္ဓာအိအေးဒီတော့ယောဂယောဂလို့ပြောတယ်အဲ့ဒီယောဂဟာပါလေယောဂနံဘိကဝေရူပနာမေတ္တတိဝဆနာနဲ့ယောဂယောဂလို့ပြောနေကြတယ်အဲ့ဒီယောဂဟာပါလေရုပ်ရဲ့နာမည်ပါပဲတဲ့ယောဂဟာပါလေအဲ့တော့ယုတ်တရားမပရဝေအာဝတိသောဝါယောတကြီးလေးခု မြေရေလေမိပေါ့ဟုတ်မလားအဲ့ဒီဓာတ်ကြီးလေးပါတဲ့ပရဝိဓာကနဲ့အာဘောဓာက12ပါးတေဇောဓာတ်လေးပါဝါယောဓာတ်6ပါးပေါင်း42စုရုပ်အစုအဲ့ဒါယောဂပဲအဲ့ဒီယောဂမှာတဲ့ဘုန်းကြီးတို့သွေးသေးကြီးပြည်သက်လေးသွေးအားနဲ့ရင်လည်းအနေခက်တယ်အထိုင်ကအထကြွာဝိကနေမိုက်ကနေသွားတာပဲ သွေးအားများတော့လေခေါင်းကိုကြိုးကြီးနဲ့ပတ်ပြီးတော့တင်းထန်သလိုခေချမွန်းမွန်းသိပ်ပြီးတော့နေတဲ့သွေးအနဲ့အများကြောင့်မဆင်းရဲဘူးလားထောအတူလေအနဲ့အများကြောင့်ရောဆင်းရဲတာပဲဒါလည်းပဲ အဲထက်ဆန်တဲ့လေအောက်ဆုံးတဲ့လေစသည်နေရာမမိုင်းပိုက်ထဲမှာကွီကွီကွီကွီနဲ့ဆိုပြီးတော့အာအကျော်အမြင်နေရောခန္ဓာကိုယ်အရှင်လျောက်တည်တဲ့လေအာဥထဲမှာတည်တဲ့လေဝင်လေထွက်လေစသည်ဖြင့်ဥဒ္ဒေကမောဒေါကမောကိုစိတ်တော်သကိုထာသယောအထောအသသပတအင်္ဂမင်္ဂနုတာရီနောအထောအသသပတသောတဲ့ဥဒ္ဒေကမောအထက်ဆန်တဲ့လေဒေါကမော အောက်ဆုံးတဲ့လေ အေကောက်စိတ်တော်ဥရဲမတေဝနဲ့မတည်တယ်လေကိုထာသေးရောထောအတူဥသိဥမသတိမတည်တယ်လေအင်္ဂမင်္ဂနုတာရိနောလက်ချေခေါင်းခါစသည်လျှောက်သွားနေတယ်လေအတ္တတပတ္တတဝင်လေထွက်လေလေး6မျိုးလေးဘယ်နှမျိုးတော့အဲ့ဒီမှာလေ အားနေတော့လေနေသားရလားမနေသားဘူးစိတ္တမမှန်တော့ဘူးလေအားနေတော့ သူကတွန်းကန်အာမရှိတော့အထက်ရှိတွေဓာတ်တွေရှိပုတ်ဓာတ်ပုတ်တွေဖြည့်ပြီးတော့မှဘုန်းကြီးတို့မှာယောဂါဆိုအနာဆိုတွေမဖြစ်ဘူးလားဖြစ်ပါဘူးအဲ့ဒါပဲဗျာနောက်အပူအေးချောင်းလည်းပဲဒီခန္ဓာကိုယ်ကယောဂါမဖြစ်လားဖြစ်တာပဲအပုလွန်အစားလိုပဲစားစားအပုလွန်ပြည့်စည်ကရိယာတွေပဲသုံးတော့တဲ့ဒီယောဂဖူးရောင်ပုတ်ပွားပြီးတော့လာပြန်တာပဲတဲ့ဗျဟော နောက်အဘောဓာဆိုတဲ့အရေးမျက်ရည်နာရည်ကျင်ကြီးကျင်ငယ်အဲ့ဒါတွေယုံစိမ့်ပြီးတော့နေပြန်ရင်လည်းပဲပရိသတ်ရေထိုအဘောဓာဆိုတဲ့အရေးဒါအ ਨੇ အများကြောင့်လည်းပဲဒီခန္ဓာမဆင်းရဲလားအေးဆင်းရဲတယ်ဗျဒါကြောင့်တို့ခန္ဓာကပြီးပြီးတော့မလွတ်သာအောင်ရှုရတဲ့သိတဲ့ဘုရားတိတဲ့ဘုရားအင်မတန်ပင်မဆင်းရဲတဲ့ခန္ဓာပဲ အဲ့ဒီခန္ဓာကိုဘုန်းကြီးတို့ရရှိနေတဲ့အခါကျတော့သူ့ကို အမိုက်ထဲကရွှေလို့အသုံးချရအမိုက်ရအသုံးမရဘူးဒါပေမဲ့အဲ့ဒီထဲကမိုက်ထုတ်လိုက်တဲ့အခါကျတော့ရွှေထွက်လာသလိုဒါနတိလားဘာဝနာအနှစ်သုံးမျိုးကိုဒီခန္ဓာထဲကထုတ်ယူရမယ်ဟုတ်ပလားပြိတ္တာအေးဒါကြောင့်ဒီခန္ဓာကြီးကတော့ဖြင့်အာကိုကြည့်လိုက်တဲ့ဇာတိနဲ့ပဲတတ္တရာတကွက်မှရှိဇရာလက်ထက် သက်သာတာရှိသလားအခုဗျာဒီလက်ထက်ရောက်တဲ့အခါကျတော့လေသက်သာရာရှိသလားအဲဒါပြင်အဲ့ဒါဗျာဒီဒုက္ခပြီးကြပါစို့အဲဒီလိုဗျာဒီဒုက္ခပြီးတဲ့အခါကျတော့ဗျာဒီ96ဖြာယောဂါရှက်ထွေးဖြာနာရရင်ခေါ်တဲ့ဘေးဒီဘေးကတတိသူငါးပါးယောက်ျားမိမ္မာတကြီးတတ္တဝါမန္တမြသွေကို အတ္တိဒုက္ခိတေကတဝအာယပယစိတ်ရှိလက်ကြီးညင်ကြပြီးတော့မေဇွနောသေမေဣတဏိကထံသို့ဧပေသတိမောင်မင်းဤပမညင်းလေနဲ့မဲမင်းဤပမညင်းလေနဲ့လည်းဘေးမှာခွင်တဲ၍အတင်းတကရပုတ်ဆောင်လိုက်ပြန်လေတည်း ဇရာတရားကဖြူဖြူမဲမဲပိပိသိမ့်သိမ့်ပိန်ပိန်ဝဝပုပုရှဲရှဲတတ္တဝမန္တမြတွေသူစိတ်ရှိတိုင်းရုပ်ပြက်ရှင်ပြက်ဖြစ်အောင်ညင်းချက်ပြီးတော့မှဟောမရဏလက်ထဲပို့လိုက်တယ်သေမင်းလက်ဝက်ွက်အပ်လိုက်တယ်ပေါ့ဘယ်လက်အပ်လိုက်တော့အေးဒါကြောင့်ဆိုတတ္တဝမန္တမြယာဓိက အာယပါယညင်စေသည်သတ္တဝါမန္တမြယာတိကအာယပါယညင်စေသည်ညင်စေပြီးကသတ္တဝါတခါမရဏပို့လိုက်ပြီးညင်စေပြီးက တတဝါတခါမရဏပို့လိုက်သည်အေးဖြာတိကလည်းအယုတ်ကြေးကြေးရေးခန့်ခါစိတ်ရည်များနှိမ့်ချင်ရင်မှလို့အားရတဲ့အခါဘုက္ကနဲ့ချော်ပြီးတော့မရဏလက်ထဲပို့လိုက်တယ်မရဏဆိုတာသေမင်းသေခြင်းပေါ့အဲ့ဒီသေခြင်းကလည်းပဲဩသူကတော့လှတယ်လူဘဝကြာကြာနေပါစေလို့များအခွင့်ပေးတယ် အော်သူကတော့ရုပ်ဆိုးတယ်ရုပ်ဆိုးတဲ့အတွက်ဒါကြောင့်လူဘဝကြာကြာနေပါသေးလို့များအခွင့်ပေးတာအပုရှိအပိယဝအမဲအဖြူဘသူပဲဖြစ်ဖြစ်သူကရောညင်းဆဲတာပဲမညင်းဆဲဘူးလားသမဟိတာနေတနာရူပအာရူပနေကုဏဂုဏမရန္တိမေသုသလေနအယံလောကတဓမ္မတာ လောကီလုံးပြရဲ့လို့အငြင်းပွားနေရတဲ့ဟောဒီ31ဘုံလောကထကြီးအတွင်၌တတ္တာသူငါးပါးယောက်ျားမိမဆိုတဲ့သက်ရှိတတ္တဝါတို့သည်ဘုန်းကြီးတို့အသက်ရှိတဲ့မန္တမယယခုနေ့ကပြောတယ်လို့တရုတ်ကလာပုံနာမွ슬မန်အစ္စလမ်ဂရိချအမေရိကန်ယူရီးယားတရုတ်ကမော်ရီးယားလာအိုဂျပန်ဒီပေါ်ပြည်သေးအင်္ဂလားရှားအဖရိကဥရောပအမေရိကရှမ်းကချင်းကရင်ကရမွန်ရခိုင်မြန်မာ အသက်သာရှိမဲ့ဆိုရင်ဘု து ကိုသူကညာတယ်လေဧသမိတာဇာဘောကသမရကမ္မဟာနိကြံရာပြည့်စုံရွှေဘုံမောဆန်းသာလို့စိတ်နာကိုတိုက်တယ်အကြိုက်နဲ့အလုံးကြီးကြတဲ့မိလျာနာခောတထေကျော်ကြီးတို့သည်၎င်းနေတနာသာမတို့အိမ်နောက်ဖေးမှာ အစွာကလေးချကဆံရတဲ့အမတန်လွန်မငတိလို့ခေါ်တဲ့သူစီရဲ့တို့ဒီ၎င်းရူပါစာကောင်း64ရနဲ့သွေးထထရုပ်မြည်ဟုတ်တရီအရှင်မတော်လိုမြင်ရသူဘဝေမောရအောင် ချောအလာကုံပြောပြလို့မကုံနိုင်နဲ့မြာချေမုံခေါ်တဲ့မယင်ကြီးတို့ဒီ၎င်းအရူပါစာပိန်ရတဲ့အထက်ဝဲကြောက်ကဆွဲသည် အမေကသပိတ်ရောက်မြက်ဆန်းကြောင်ကုတ်ကိုင်းနဲ့လှုပ်တိုင်းကလက်မခံဖမတန်ဆုံညိုလာတဲ့အယုတ်ဆိုးမှခေါ်တဲ့မကြီးတန်တို့သည်၎င်းခုနာစာအေးပိနှင့်အမေအိုင်ရှင်ပိယတောက်တာသာမနာဟုမောဇေယအစာစာပါဝါကုံကြွားကြတဲ့9000စာ6000စာဂုံကြီးရှင်များတို့သည်၎င်း နေကုဏသပညာကကင်းအစင်းကဆုတ်ချဥစ္စာမနတ္ထိညာတိကလည်းပါရှာသူတော်ဥစ္စာရိတ်အနွယ်မှအိတ်အလွယ်ကစားရတဲ့လူနေချရလေကုန်၏အယံအခြေတကြမနေရပဲသေးကြကြည်ကြသေးကြကြလေကိုရာကင်းမျိုးဤသေးခြင်းလို့ခေါ်တဲ့တရားဆိုသည် လောကသားဖြစ်လာလင်ပြက်ရဖို့အထက်ကရှင်လာခဲ့တဲ့သင်္ခါရဆိုတဲ့လောကကြီးဤဓမ္မတာသဝေခညာဝင်စားလို့တရိတာထားကြပေတော့ဘယ်ဖယားဘယ်ပြမဘယ်ဆရာအစွမ်းမကိုနိုင်မှု လာယောရှင်လာဓမ္မတာကြီးတရားဖြစ်ပါပေတည်း ကိုင်းဆိုလိုက်ပစ္စည်းကပေါ့ရုပ်ချောသူတွေအရှင်မရှိနတ္ထိတနေဂုံရှိဂုံမဲ့ဆိုခဲ့သူတွေအဆုံးကြလုံးဝအလုံးသေး ကိုင်မသေးရမဲ့လူတွေထဲပါအေးအဘယ်ရဘယ်ရဘယ်မြို့ဘယ်တိုင်းနဲ့ငါဘယ်ဘုံဖြစ်ပါစေပြမဘုံနဲ့ဆန်နတ်ပြည်6ထလိုက်ရှာမသိမဲ့နေရနာတိလောကေအနာမတလောကေလောကနဲ့အနာမတမသေးတဲ့နေရာဆိုတာနတ်တိမရှိဘူးဘုန်းကြီးတို့ဒီနေရာမှာအမြတ်ပြလေးလွတ်ထားပြီမဲ့လို့အာဖခင်ကဥရမိကမိခင်ကဒေါ်မေဘုန်းကြီးကဥနရာပတိတတော်59နှစ် အေးစနေနေ့ဆိုပြီးတော့ည7နာရီ9မိနစ်အချိန်မှာသေလို့မြုပ်ရတဲ့အလောင်းကောင် ဟောဒီနေရာတွေမရည်ကျွမ်းနိုင်ဘူးပြိတ္တာဒီပြနေရာဒီပြနေရာမပါသေးဘူးတို့ရဲ့ဘဝတန်တရားရှောက်လန်းခဲ့ရတာဟာအင်မတန်မှကြောက်စရာအခန်းငန်းတွေနဲ့ပါမှန်ရလားမှန်ပါဗျာဒါရင်ဒီတော့သေမင်းကဘုန်းကြီးတို့ကအခု ဇုံပြောမရလို့စီနီယာရနောက်ဆုံးမှ ပြောပေမဲ့လို့သူ့လက်တံကရှည်တယ်သူ့နယ်ပယ်ကကျဲတယ်အမေပိုက်ထဲမှာလည်းသူဝင်သတ်လိုက်တာပဲဒါကြောင့်အသေးကလေးတွေမွေးတာမရဏလက်ချက်ဘယ်သူလက်ချက်လဲအဲမွေးခင်စားလေးမှာဥဆိုပြီးတော့ဝဲတော်မဝဲလဲရဥဝဲဆိုတဲ့ဇာကားတော်မဆုံးတော့ဥဆိုပြီးတော့သေသွားတာတွေရောမရှိဘူးလားမရှိပါဘူး အဲမွေးပြီးတော့စက္ကမိုင်တွင်သေးမိနစ်ပိုင်းတွင်သေးနာရီပိုင်းတွင်သေးရက်ပိုင်းတွင်သေးလပိုင်းတွင်သေးနှစ်ပိုင်းအတွင်သေးမှန်ရဲ့လားအဲ့ဒီအသေးဒုက္ခဟာအရေးကြီးဆုံးပဲသူကဇာတိနဲ့ပဲလဲဝင်တတ်တာပဲဇရာဆိုတဲ့ဦးမင်းကြီးလက်ထဲမှာလည်းပဲသူက ဝင်တတ်လိုက်တာပဲဗျာဒီ96ပြားနဲ့ပဲမှာလည်းသူအုပ်စိုးလိုက်တာပဲဒါကြောင့်ရှင်းတော့က ဘုန်းကြီးတို့ဆရာတော်သမတော်များနဲ့စန္ဒအကျော်ပုဂ္ဂိုလ်ကျော်ကြီးတွေကတို့ရဲ့ခန္ဓာဟာနွားနဲ့တူတယ်တဲ့ခန္ဓာဟာတထေးကနွားပိုင်ရှင်တထေးအဲနွားပိုင်ရှင်နဲ့တူတယ်တထေးကအဲ့တော့ယုတ်တကောင်နန္ဒကောင်လို့ပြောကြစို့ခန္ဓာ၅ပါးမှာယုတ်ကတပါဏငါ၄ပါးတွက်လိုက်တော့ယုတ်နဲ့နာမဲမဟုတ်လားအဲ့ဒါတရှင်းမနှကောင်ကိုဘာခေါ်လဲရှင်း အေးဆိုလိုက်ရှင်တထေမင်းနွားတရှင်ငါချင်းပြုနေတာဟောတထေကလို့သလိုတရှင်လုံးလုံးမလားတစ်ဖက်လုံးမလားသူငါစားတယ်အဲ့ဒါကိုဘုန်းကြီးတို့ကကာမမူလနာဂဟိတဝဘဝရဲ့ကုသိုလ်ကံအားလျော်စွာလူဘဝကုသိုလ်ကံညောဖြစ်တာပေါ့ဟောတရိစ္ဆာမောဟကြတော့အကုသိုလ်ကအရင်အနိပဲပြီးတော့မှလေးဘက်ထောက်ခန္ဓာနှစ်ဖက်ထောက်ခန္ဓာ နွားတွေငားငါလားတချို့ကတဖြတ်တချို့ကတမိုးတွင်လုံးတစ်နှစ်လုံးစသည်မှာငားရလားဒါကြောင့်ရှင်သထေမင်းနွားတရှင်ငားခြင်းပြုနေတာအေးတချို့ကတကောင်တပတ်တချို့ကတရှင်စုပ်အဲဒီလိုငားပြီးတဲ့ခါကြတော့မှဟဲ့နွားကြီးခမရတနာကြီးအပါလားလို့ မခိုင်မရှိပဲအစာရည်မြတ်တွေကျွေထားပြီးတော့အချိန်တန်ပြန်အပ်လိုက်ရရင်အဲ့ဒီမခိုင်မရှိတဲ့လူရဲ့နွားဟာအနိုင်လားအရှုံးရှုံးမြဒါကြောင့်တကောင်နွားလားကျွေမွေထခိုင်ညာမပြုအရှုံးသာတကောင်နွားလားကျွေမွေထ ထိုင်ညာမပြုအရှုံးသာအေးအဲ့ဒါတစ်ဖက်မြင်ဝါဒနဲ့နွားရည်တနာကြီးကမခိုင်းမကြွေးထားတော့ငါရန်ကလည်းပေးရသေးတယ်ကြွေးမွေးကားကလည်းမကုန်ဘူးလားအချိန်တန်ပြအပ်လိုက်တော့သူအမြတ်ထွက်သေးတယ်အဲဒီလိုပဲယုံနာဆိုတဲ့ခန္ဓာနွားတွေဘုန်းကြီးတို့အကမ္မမူလေးနာခေတော် ကံဆိုတဲ့အဖို့အခပေးပြီးတော့မှလူဘဝရလာလို့စားကတောက်ခါအိပ်စက်ခါနဲ့နေကြမယ်ဒါနသီလဘာဝနာစတဲ့ကုသိုလ်ပြုမရှာရင်ဒီခန္ဓာနွားဟာအရှုံးအဖတ်တင်တော့မှာပေါ့ဟောပလားပြိဿကိုင်းဆိုတကောင်နွားလားခိုင်းလွတ်ထငါညာအမြတ်သာ ဟောတယောက်သောပုဂ္ဂိုလ်ကတော့ဒီနွားအလကားရတာမဟုတ်ဘူးကမ္မမူလိနာကိတောကံဖို့အခပေးပြီးတော့ငှားရတာအဲ့တော့သူ့ကျွေးလက်ကျွေးမယ်ခိုင်းလက်ခိုင်းမယ်လူအားနဲ့ပေါင်းပြီးတော့အလောလောလိုက်တဲ့အခါကျတော့ဆိုင်သဘာယရဏကျွေငွေဟောအပိုထွက်လာတော့သူအမြတ်လားအရှုံးလားသို့ဒါနသီလာဘာဝနာခိုင်းနာပြု၍အမြတ်ရှာ အေးဒုက္ခနာဤဒီတိုင်းပြစ်ထားလို့မရဘူးတဲ့ဟောမေဇာနာဝိရဏသာရဏဘာဝိနာသာရသဒနာသာဒနံသာရောကာယအညာနာခန္ဓာနဲ့ရင်းနှီးလို့ရတဲ့ဥစ္စာပစ္စည်းယန္တမျိုး၅ပါးနဲ့ဆက်ထံနေဒါကြောင့်အဲ့ဒီဥစ္စာပစ္စည်းတွေကကြာကြည်စွာခိုင်းမြတ်တည်လာမယ်အနှစ်သာရကဒါနာပိကံစွန်ကျဲလူသားနဲ့ပစ္စည်းဟာပရိဒယန္တမျိုး၅ပါးမဖြည့်ဆည်းနိုင်တော့ဘူးအဲ့ဒါပစ္စည်းတွေကအနှစ် ဒောတုဘူရောဂါရိသာရဏပါဝိနာသာရတာတရိထသသီလဝနေသူဘိဝရဏာရိကာမံသာရော96ပြ98ပြယောဂါတွေနဲ့ဆဲဆံယောနောနိနိနောပေါင်းတင်ပြီးတော့နေတဲ့ဒီခန္ဓာအေးဒါကြောင့်ဒုက္ခနာကပြုတ်ကြလာတာတဲ့ဗာမြန်အသုံးဝင်တယ်လေဗာမြန်အသုံးဝင်တယ်လေအေးဘာမှသုံးမဝင်ဘူး ဘီကြတဲ့ပါလာကျွတ်လာတဲ့သပင်တွေကိုအိုးကြီးအိုးငယ်သွဲသွဲနဲ့ချက်ပြုတ်ဖုတ်ခင်ကြော်စားလို့ရလားအာဓမ္မမူယခန်းတင်တဲ့ဘိုင်းဝင်ချင်းငယ်ရဲ့လှုပ်ချုပ်လို့ရောအာဓမ္မမုဆုသောက်တဲ့နဲ့ထွန်းပေါက်ပြီးတော့သဘွဲကလည်းထိုင်ပရိဘောကလှုပ်လို့ရောမလီဒါအသုံးချမရတာများဟိုထက်ထမဟုတ်မြက်ပြူးမှကြီးညာတာတွေနဲ့မျက်နာမှာအလှချေထားလိုက်တာနဲတာမဟုတ်ဘူးပြောတော့လေမရပါဖေရမရပါဖေရနဲ့ အေးအဲ့ဒီမှာကြီးအသုံးချမရတဲ့အပုပ်အိုးကြီးအဲ့ဒီအပုပ်အိုးကြီးတစ်စိမ့်စိမ့်ယူချလာတာတွေကိုလူတွေကအာအမျိုးမျိုးအထွေထွေလှပြင်ကြရိယာတန်းစာစင်တာတွေနဲ့ထုတ်ပြီးတော့ငွေကုန်ကြေးချများနေတယ်မများဘူးလားအဲ့တော့ဒီခန္ဓာကိုယ်ကြီးဟာရှင်တော့မအသုံးမကြတာလားလို့သိတဲ့အခါကျတော့အသုံးရမသကကြက်သေးကလေးရှိ ကိုကသတ်သတ်လွန်စားလို့ရကရကြက်ကလေးတကောင်သေသွားတာယူမလားပေးပါပေးပါဝိုင်းတောင်လူသေးကျေးဇူးရောမတင်ကြလားအဲတို့အိမ်မှာမသားတလောင်းပူနွင်နွယ်ရှိတယ်ယူကြအောင်မလားရကရပါတောင်ရိုက်လေအောင်ဒီရွာဒီမြို့မှာမွေးတဲ့လူတခြားသေးလားရင်မြို့တဲ့ရွာတဲ့အိမ်နဲ့ဝင်မခံတော့ဘဲတွေကြက်တွေကဟိုးအိမ်ငန်းတွေကရေခဲတစ်တာတဲ့အထိရောက်တယ်ဗျာ ကြည်သာဒုက္ခနာအလုံးမကြပုံလေးပြန်ကြည့်နော်အဲ့ဒါကြောင့်ဒီရုပ်ခန္ဓာကိုယ်ကြီးကအနှစ်သာရသည်စာရိတ္တဝါရိတ္တအေးလုံအားပဲဆိုတာကြိုးပြုလုပ်ငန်းနဲ့သူတစ်ပါးသက်တပ်ပြခြင်းစသည်ရှောင်ကျဉ်မှုအဲ့ဒီသီလအနှစ်ထုတ်ပါအချင်းချုပ်ပြောတယ်နောက်တကူတဲ့အနေသာဘိဗုဒ္ဓဘာဝိနာသာရတာယူဒတာနေတာရိဝိပဒနာဘိယောခောတာရော တို့ခန္ဓာဟာချိန်နဲ့စက္ကန့်နဲ့အမြမမြဲခြင်းဆင်းရဲခြင်းဆိုမရခြင်းကနှိမ့်သက်လွှမ်းမှုနေတယ်အဲ့ဒါအသက်အဲ့ဒီအသက်ဆိုတာကအချိန်အသက်ဆိုတာအဲ့ဒီအချိန်ဆိုတဲ့အသက်ရဲ့ဓမ္မကဖြစ်တိုင်းယုံနာကိုနှိမ့်စမြင်အောင်ဒုက္ခမြင်အောင်အနတ္တမြင်အောင်ရှုမှတ်မှာဟုတ်ပလားအဲ့ဒါအသက်ထဲကအနှစ်ပဲဒါကြောင့်ဘုန်းကြီးတို့ရဲ့ခန္ဓာခိုင်းသွားတဲ့ကဆိုဒါနသီလာသာ ဘာဝနာပြုတာခိုင်၍အမြတ်ရှာအေးသိမင်းထံကဒီယုံနာဆိုတဲ့ခန္ဓာနွားတစ်ရှင်ကိုကိုစီကိုစီတတ်နိုင်လည်းမြကံအဖို့အခပေးပြီးတော့ငှားထားရတာအဲ့ဒါကိုခွန်ကြီးတို့အရှုံးပေါ်အောင်လုပ်မလားအမြတ်ပေါ်အောင်လုပ်ရအမြတ်ထုံနေပြောခဲ့ပြီးပြည့်စည်တဲ့ကအနစ်ဒါနယုတ်ကိုယ်တဲ့ကအနစ်သီလ အသက်ဆိုတဲ့အချိန်တည်းကအနစ်အေးဘာဝနာတော့ဝိပဿနာမှာသမထဆိုရင်တော့ तू ကသိတန်ကြီးမကြိုက်သေးဘူးပြိတ္တရေအေးနောက်တစ်ခုကပါလမရိတန်ဒီအာနာဝဇ္ဇမရိတန်ဒီသေလိုက်မှရလို့အာနာဝဇ္ဇမတွေးမတော်မစင်ခြင်းမူဆိုလင်းတဲ့ဟောကိလေသာတူရပိလိတော့ မြေယာကြာယာကလိုခြင်းမှုလောဘဈာတမှုဒေါသတွေးဝေမှုမောဟတွေနှိစ္စခံရသည်ဖြစ်၍ကိမိခိစ္စဝနောသာဝါကိမိခိစ္စဝနော ပိုးလောက်တို့ဖြင့်အကြိုက်ခံရသော အနာဇိုးရှိသောသာဝခွေးဗိမ်မလေးကဲ့သို့တဲ့ဟောဗန္တော်မယမတိပပ္ပလေးလည်းရဲ့သူကတိန်ကောင်းမြတ်တဲ့ဘဝဆိုတာကိုဂိမ်းဝတ်ချိဘယ်လိုသွားနိုင်မှလဲ တင်မှုဆိုတာမစင်ရင်နဲ့လူတယောက်ဟာတဲ့အေးခွေးနာလောက်ကိုင်းတယ်လို့အိန္ဒြေအစင်ပြက်ပြီးတော့သူဂတိဘဝမလား မရောက်နိုင်ဘူးတဲ့ဒါကြောင့်သေခြင်းကိုဆင်ញင်ရမယ်။ဘာဆင်ញင်ရ။အဲဇီဝိတပရိယောသာနာငါတို့ဟာအဲဇီဝိတပရိယောသာနာမရဏသေခြင်းအဲအသက်ရှင်ခြင်းအဆုံးဟာဘာလဲသေခြင်းတဏှိဘာလို့မွေးလာတာလဲသေဖို့မွေးလာတာတဲ့ဗျာ မှန်ရလားပိဋကအတုမေရှိဝိတာတို့အသက်ဘလောက်နေရမယ်လို့မြဲရဲ့အေးတကားတဲ့တစ်ပင်မကြီးရွက်ပွင့်သေးတော့တဲ့လေကလေးတလို့ဖြုတ်ကန်တယ်ဆိုပြီးကြွေးချလာရင် ပြန်ပြီးတော့တစ်ပင်နဲ့ဆက်သွယ်လို့ရတယ်ဘုန်းကြီးတို့မှလည်းဝင်တယ်လေပြန်မထွက်ထွက်တယ်လေပြန်မဝင်ရင်သေးတာပဲသိရေးဆိုတော့တကယ်အနိကပဲဝင်သွားတယ်လေပြန်မထွက်ထွက်သွားတယ်လေပြန်မဝင်ရင် အဲသေးတာပဲဗျာဒါကြောင့်သိဉ္ဇင်းတရားကိုအောက်မေ့အမှတ်ရတဲ့ပုဂ္ဂိုလ်ဟာလမ်းသွားလမ်းလာဒုတောင်ဝေကင်သွားသလိုပဲတဲ့ခွေစုံနွားစုံမြင့်ကြမွေးကင်းသားတွေ့ရင်ဒီထုံးနဲ့သူ့ကိုဖယ်ရှားမယ်ဆိုလဲဖယ်ရှားနိုင်တယ်ဟုတ်မလားခုခံမယ်ဆိုလဲခုခံနိုင်တယ်ပြိတ္တာဘာမှမပါပဲနဲ့ဒီကနေ့တတိလက်လွတ်သွားလိုက်ပြီတကယ်ခွေစုံမွေစုတွေနဲ့ကြွလို့အမလေးတော့ခါခေါ်သွား အဲ့ဒါကြောင့်မရဏဆိုတဲ့သေခြင်းကိုအမြဲမပြဘုန်းကြီးတို့အောင်မေရမယ်သို့ငါနဲ့ရွယ်တူငါအောက်လူကြီးသူသေးတာများလှပြီငါနဲ့ရွယ်တူငါအောက်လူကြီးသူသေးတာများလှပြီ အေးအဲ့ဒါလေးနဲ့ပြန်ပြီးတော့ငါနဲ့ရွယ်သူတွေသေးတယ်ငါနဲ့အငါအောက်ငယ်သူတွေသေးတယ်ငါတဲ့ကြီးတယ်လို့လေထို့ထို့သူငါလဲသေမလွယ်စိတ်ထဲကြံရမည်ထို့သူငါလဲသေမလွယ်စိတ်ထဲကြံရမည် အေးအဲ့ဒါဒီမရဏတတိဆိုတာကတော့အမြဲတမ်းရှိ အမြဲတမ်းရှိတော့မဥမနာမသိမိကာလတတိရှိတော့မိမိရှာဝဲဆူဆောင်းတဲ့ဌာနသီလဝိပဿနာတရားတွေမှန်ရလားအဲ့ဒါတွေစုဆောင်ပြီးတော့ပြုမှမှဘုန်းကြီးတို့ မှာဝဘဝတိုးတိုးနဲ့နိဗ္ဗာန်မဲ့ဖို့ရမယ်ဒီထဲမှာဝိပဿနာအရေးကြီးဆုံးကိုနှုတ်စိတ်ထိမ့်သိမ့်မှကိုနှုတ်စိတ်ကိုမထိမ့်သိမ့်လို့ဒုစရိုက်နဲ့ကံนี่ချော်သွားရင်တော့သွားပြီးတန္တရာခရီး ဘုန်းကြီးတို့ခရီးသွားခရီးနားလဲဟောခဲ့ပြီနော်အေးဒါကြောင့်တို့ရှင်ရဟုလာတို့ရှင်ရထပါလာတို့တာဝန်ကယူတဲ့ဓမ္မုတ်ဒေသ၄ပါးနဲ့တရားသိမ့်မယ်ဆိုဩနာသေးသောဩနာသေးသောမောင်းနှင်ပုတ်လူတို့မမြဲပါတကားကိုနာသေးသောကိုနာသေးသောမောင်းနှင်ပုတ် လူတို့မမြဲပါတကားဒီမှာဘုန်းကြီးတို့ကမရဏမှာအဆုံးသတ်ခဲ့အမှန်တော့မရဏအဆုံးမသတ်ဘူးသုတိပိယတကပဋိသန္ဓေဆိုပြီးတော့ဗိဓမာဝီထိကလာပြန်တယ်အဲတော့သတ္တဝါမန္တမြမရဏကအာရပယညင်စေသည်ညင်စေပြီးကသတ္တဝါတခါဇာတိပို့လိုက်ပြီခေါဏကဒုက္ခတာထွက်ခဲ့ရတဲ့ဇာတိစီဒီမရဏကပို့လိုက်ယဟန္တာမဖြစ်သေးဘူး ယဟနာဖြစ်ပြီဆိုရင်တော့လွတ်သွားပြီပြိတ္တာအဲ့တော့ဘုန်းကြီးတို့ကယဟနာဖြစ်မှဘဝစိတ်ဟာကလွတ်မယ်ဆိုတဲ့ဟာလေးကိုကိမ့်မိမှတ်ထားကြပါအဲ့ဒီယဟနာဖြစ်အောင်လည်းပဲဘုန်းကြီးတို့ကတတိပဋ္ဌာန်တရားအထုတ်မှဟုတ်လားဂိုင်းဆိုစောင်းလျှောက်သူမဲ့ကိုရာမဲ့အာနွယ်လာကြည်ပါတကား တို့ကဥစ္စာပစ္စည်းရာထုရှိစဉ်ဂုံသိအာနာရုပ်ရည်ရုပ်ဘက်ကအတတ်ပညာကိုအားကိုးနေကြတယ်အဲ့ဒါတွေကမအုံမနာမသိအောင်ဘာမှလုံမပေးနိုင်ဘူးဘုန်းကြီးတို့ရှောင်းရှောင်းနေတာဘာမှမရှိဘူးနော်အဲ့ဒါကိုတို့ရွှေမျိုးများတဲ့ပစ္စည်းများတဲ့ရာထုလည်းနဲ့စီစဉ်ဂုံသိအာနာရှိတယ်ဆိုပြီးတော့မြန်သွားဘဝမမေ့လိုက်နဲ့တေကံဤကာလကြမှာခုနကအဲဒုံမပါတဲ့ပုဂ္ဂိုလ်ငွေစုခွေးစုနဲ့တွေ့မှာအမလီတော့ဆိုပြီးတော့ခါပြော့မသွားကြကြည်နဲ့ သဘောပါတယ်နော်အေးဘုန်းကြီးတို့ဘာမှအားကိုးလို့မရဘူးတဲ့စောင်းရှောက်သုံးမယ်ကိုရမယ်ဇနီးမယားသမီးသားတွေကယာယီခိတ္တအခိုက်တန်သဘောလေးပဲတကယ်တော့အမေအိုရာသားသမီးကအိုလို့ရလားမရပါဘူးဗအေးတေမဟိုသားသမီးကသေလို့မရပါဘူးပခုံးပြောင်းလို့မရဘူးအဲ့ဒါကိုစောစောစီစီအချိန်ရှိခိုက်ကလုံလဆိုင်ပြီးတော့သိထသတိထားကြဖို့ခိုင်းတာပဲလားဆိုဆိုကိုယ်ပိုင်ဥစ္စာကိုယ်ပိုင် မရှိပါမရှိပါစွန့်ခွာသွားရမိသာတကားငါမရွှေကဘလောက်ငွေကဘလောက်အိုးအိမ်တိုက်တာအဝတ်ထဲဘလောက်လို့ပြောနေကြပြီမဲ့လို့တကယ်သေးသွားတော့အဲ့ဓာတွေပါရတာအိမ်ကလူတွေကရောထက်ပေးရမင်းကဝတ်ကောင်းစလားလေးဝတ်ပြီးတော့သေသွားရင်တော့မှအဝတ်ဟောင်းလေးနဲ့ပြောင်းဝင်တယ်ဒါကလေးတွေဝတ်ရသေးတယ်ချွတ်ယူထားလိုက်ရွှေသွားပိုင်တူနဲ့ရိုက်ချွတ်တာ လက်စွပ်ပိုင်ရင်လည်းချွတ်ထားခဲ့တယ်နှထောင်းပိုင်ရင်လည်းပဲမသာလောင်းကြီးဒီတိုင်းပို့လိုက်ရလားအမလီသားသမီးရဲ့အမွေဆိုပြီးတော့ခေါင်းဖက်ငိုတာများလေအကောင်းမထင်တဲ့နှထောင်းချွတ်တာနောက်တစ်ယောက်ကလာတာအမွေဆိုပြီးဗိုက်ထဲရှာတယ်တော့ရွဲရှာနောက်ကြတော့မှသေပြီးမှလာတာအမေသမီးလာအောင်တော့မဆောင်တော့ဘူးလားဆိုသူမရတော့ဘူးဆိုပြီးဝမ်းနဲ့ပက်လက်နဲ့ငိုတာအကောင်းငိုတာတယောက်မှမပါဘူး ဒါတို့မအေအိုတွေကတို့သိရင်တို့သားသမီးတွေငိုပေါ်ရတယ်မြန်သူကမချီလက်နိုင်နဲ့နော်အမေအတွက်ငိုတာမဟုတ်ဘူးဘသူအတွက်ငိုတာအဲသူအတွက်ငိုတာအဲ့ဒါသဘောပေါက်ဒါကြောင့်ကိုယ်ပိုင်ဥစ္စာကိုယ်ပိုင်ဥစ္စာမရှိပါမရှိပါစွန့်ခွာသွားရမိသားတကားစွန့်ခွာသွားရမိသားတကားလိုမပြေဝလိုမပြေဝအာမယအာမယ တဏဂျွန်ကြီးဘာတကားအေးဘုန်းကြီးတို့ကရတာလေးနဲ့မြအောင်သုံးတွေ့တဲ့လူနဲ့တက်အောင်ပေါင်းရောက်တဲ့နေရာမှာပြောအောင်နေအေးအဲ့ဒါကသာသနာနဲ့တွေ့တဲ့အခါဒီသာသနာတော်ရဲ့ထုံးနည်းတင်လာမှာဝိပဿနာအရေးအကြီးဆုံးဖြစ်လို့အဲ့ဒီဝိပဿနာနဲ့ပြောအောင်နေတတ်မှာ တောကဆိုတာဗျာဗျာဒနာတရားတွေကြောင့်ဆုံတတ်တယ်မိသူမဆိုရှောင်လို့မရအဲ့ဒီတောကဆိုတဲ့ပူပင်မှုလေးကိုအမှတ်စိတ်နဲ့ဖြောက်ကြည့်နိုင်မလားနိုင်ရင်ငါဟုတ်ပြီ မနိုင်သေးရင်တော့ငါပိုင်တာတွေအလကားပဲဒါကြောင့်ဘုန်းကြီးရဲ့အသက်82နှစ်အဘုန်းကြီးရဲ့ဒီရှင်ပြုပေးတဲ့တိလရှင်ဆရာကြီးရှိဆရာကြီးကိုတောကကိုကိုဖြောက်နိုင်အောင်လုပ်တော့တစုံတကူသောပူဝေမှုသောကမဖြောင်းနိုင်ရင်ရှေးယာကြီးတနေ့တည်းခုနှစ်ချမ်းအောင်ထားတဲ့ပညာတွေဘာမှအသုံးမဝင်ဘူး တရားရှုမှတ်ထားတာတွေလည်းအလုံးမွေမှုဒါကြောင့်အမြင်မပြတ်ကို အာဇိနကံဖြစ်အောင်သွားရထိုင်အိတ်တတိကလေးတတိစိတ်ကလေးနဲ့ကပ်ပြီးတော့နေပါဘုန်းကြီးဒီဝါတွင်လာပြီးတော့တရားနာတရားအားထုတ်လို့အဲ့ဒါဘုန်းကြီးရဲ့ရှင်းအမှမွေးသားအမေကြီးကိုလည်းအဲ့ဒါဘုန်းကြီးတို့တတိတာဝေကစကားပြောကြားလိုက်ရဘုန်းကြီးတို့တရားဓမ္မလည်းတွက်ကြည့်ယောဂမရဒီပြင်းပြထန်ထန်ဖြစ်လာပြီဆိုရင်ဒီမဘာမှအာကိုလို့မရဘူးအမေရောဖေရောသမီးရောသားရောဇနီးရောမရရော မျှဝေခံလို့ရမရပါဘူးအဲကုသခံရမယ်ဘုန်းကြီးနိုင်ငံခြားသွားကန်ဒီကရှေ့ရှေ့တခါတည်းရှေးမသွားလို့တုံခိုက်တာ၃နာရီတို့တဟင်းဟင်းနဲ့ဘာပြင်းမှန်းကိုမသိဘူးနောက်ဆုံးကြတော့ကိုင်းသေးရင်လဲငါဟောနေတဲ့တရားအမှတ်နဲ့သိအောက်တဆုံနတ်ပြည်ပဲဆိုပြီးမှတ်ချလိုက်တယ်မှာကျသွားတယ်ဗျာယောဂကျသွားတယ်အဲ့ဒါအမှတ်တရားဟာအကောင်းဆုံးပဲသူ့ရဲ့ကောင်းတဲ့မိတ်ဆွေဘယ်သူမှမရှိတော့ဘူးတို့ပြိတ္တာ အိရှင်မမိတ်ဆွေအာဂျီနိုမိုတိုလို့ဆိုမြဲသွေးပိတ်ယောဂဖြစ်တယ်ဟုတ်ပလားအခုတကယ်မိတ်ဆွေကဘာပါလဲတတိပဋ္ဌာန်၄ပါးဆိုဗါတဲ့ကိုပိုင်အလိုမပြေဝလိုမပြေဝအာမယအာမယတဏကျွန်ကြီးပါတကားအဲ့ဒီတရားအကျဉ်းဆိုတဲ့ဓမ္မဋ္ဌိတာ၄ပါးကိုရှင်ရထပါဠရှင်ရဟုလာတို့ အေးနာကြပြီးတော့မှတရားသံဝင်နဲ့ငဲငဲရွယ်ရွယ်လေးနဲ့အထုတ်တော်မူလိုက်ကြလို့သူတို့ဟာသမိုင်းပြောင်းသွားပါတယ်။ကိုင်းတော်ပြီဒါကြောင့်မူရစ္စပညာရင်ဝိတာခာနဲ့တကွာသောဥပုသ္တေတို့ဟာတဲ့သူတို့မျောလင့်ဤမှန်းချက်တွေတခုမှမက်ဖို့နိဗ္ဗာန်မပါဘူး။ဒါကြောင့်ဘုရားကကိုဖြတ်သန်းခဲ့ရတဲ့ဇာတိဇရာပြာတိမရဏဘေးဒုက္ခဒုက္ခမတ်တိုင်လေးခုကိုဖော်ပြ သံဝေက ဟောလိုက်တဲ့အခါကြတော့မှဩဟုတ်ပါလားဩဟုတ်ပါလားလို့အမျိုးသမီးတို့တွေဟာခန္ဓာဉာဏ်ဆိုင်လို့ဒေသနာနုတာရဏဒေသနာဉာဏ်အစင်လျောက်သဖြင့်ညာနာမိမိရဲ့ဉာဏ်ကိုပေသတ္တဝါစေ၍ဒေသနာလမ်းကြောင်းပေါ်မှာကိုညာစေတယ်ဆိုတာအဲ့ဒီဟောတဲ့တရားအတိုင်းလက်တွေ့ရှင်းတာအလုတ်လုတ်တာကိုခေါ်ပါတယ် ဒေသနာဝါသနေအဲ့ဒီဒေသနာဆုံးနိုင်တဲ့ဟော ခုနက ပြောခဲ့တဲ့အမျိုးသမီးများစွာတွေပရိသတ်ရေဓမ္မာဘိသမယသောတာပတ္တိမဖို့နိဗ္ဗာန်အမြိုက်တရားရကြတယ်ရောက်လာတဲ့ပရိသတ်လည်းပဲအင်မတအကျိုးများတယ် အဲ့တော့ခုနကမိမအမျိုးသမီးအုပ်စု၄စုဟာသံဝေကတရားဟောလိုက်တော့ခန္ဓာညာတိုက်ပေါ်ကိုက်မူရရှုမှတ်လိုက်တာသောတာပန်စသည်တီချပါတယ်တရားရကြတယ်ပေါ့ဟုတ်ပလားဒါကြောင့်ဖောဝတ္တုတုအဲသင်မအတွက်လောက်တာလဲဆိုရင်အိုင်တုဖောနိဗ္ဗာန် ကျွန်ုပ်နိဗ္ဗာန်အတွက်လုပ်ပါသည်ကျွန်ုပ်အလုပ်ဟာနိဗ္ဗာန်အတွက်ပဲလို့ပြီးသားအောင်ဝိပဿနာတရား9မိနစ်ဘုန်းကြီးတို့ရှုပွား၍အဲပါရမီမျိုးစေ့နဲ့နိဗ္ဗာန်လက်မှတ်ယူကြရအောင်ဒင်မလင်ခွေကထိုင်နေပါရှောင်းစွာခါဝူထားမလုတ်အိန္ဒရေမလုတ်အိန္ဒရေငြိမ့်ငြိမ့်နေ စိတ်တွေမလွင်ပါမျက်ကြည်မိတ်ကခေါင်းတဲ့ပါဝမ်းမာစိတ်ကိုထခေါင်းနာပိန်နာစိတ်ဆိုင်ကမပါယောဂီများလက်ဥဖြဲမျက်စိမိတ်ခေါင်းလေးတဲ့တဲ့နေခါလေးစမ်းစမ်းထား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 လိုမရှုနဲ့ပိုမရှုနဲ့ဘိုလ်ကိုတက်အောင်ရှုဖြစ်အောင်လည်းမလုပ်နဲ့ပြက်အောင်လည်းမလုပ်နဲ့ဖြစ်စေယုံနာကိုတဏ္ဏတကယ်ရှိတဲ့ပစ္စုပန်ဆိုတဲ့ပေါင်းမှုပိမှုကိုအတိအကျရှုမှတ်ဝါများအထုကြပါစို့။အဲရှုရမှရင်ရှုနိုင်ဖြင့်တတ်မှတ်တဲ့9မိနစ်ဆိုတာပြည့်သွားပါပြီ။အဲဒါနမူနာထားလို့ ကိုယ်အိမ်မှာကိုယ်သွားရင်လာရင်စားရင်တောင်းရင်လုံရင်ကိုင်ရင်ကလည်းအာထုံနိုင်ပါတယ်ဒါနသီလသမထဆိုတဲ့ကုသိုလ်လုပ်ငန်း၃မျိုးသည်ဘုရားမပွင့်တဲ့သာသနာ့ဘခေတ်အခါမှာလည်းရှိပါတယ်တနည်းပြောရရင်ဒါနသီလသမထလုပ်ငန်း၃မျိုးသည်တရိษံလောကမှာလည်းပဲရှိပါတယ်ဟောဒီဝိပဿနာတရားဆိုတာဘုရားပွင့်ရခေတ်မှာမှရှိတယ်တရိษံလောကမှာဝိပဿနာ မရှိပါဘူးဒါကြောင့်တရိษံတို့ရဲ့ထူးခြားချက်က တရိษံနဲ့လူတို့ရဲ့ထူးခြားချက်ကဒီဝိပဿနာဆိုတာလေးကိုမူကင်ထားပြီးတော့အဲ့ဒါမုတ်ချတရားဓမ္မကိုအထုတ်ကြပါအထုတ်ရင်မတ်တာသူပါသူဆိုပြီးတော့ဘဝတိတ်ပါရမီအားလျော်စွာဝိပဿနာဉာဏ်ရည်တွေတွတ်တက်ပြီးတော့မက်ဖို့နိဗ္ဗာန်ရနိုင်တယ်ဆိုတာဘုန်းကြီးတို့ပြိဋ္ဌာတိလောက်ပြီးဖြည့်ပြီးဂိုင်းအလုံးစုပေါင်းစုတောင်းအမြပေးဝေကြရအောင်ဤမာယဤမာယ ဓမ္မာနုဓမ္မပฏิပတိယဗုဒ္ဓံမုဇေမိဓမ္မံမုဇေမိသံဃံမုဇေမိရှင်ဖယားဤတော်များသည်ဤမဟာလောကုတ္တရာတရား ကိုယ်ပါအားလျော်သောဒီမဟာတတိပတ္တအချင်းမြတ်ဖြင့်မြတ်စွာဘုရားကိုပူဇော်ပါ၏တရားတော်ကိုပူဇော်ပါ၏သံဃာတော်များပေါင်းကို ပူဇော်ပါ၏ရှင်ဖယားအတ္ထာဣမာယတတိပဒါယသရမရဏမပရိမုတ်စိတ်သာမိရှင်ဖယားဤတော်များသည် ဒီမာသတိပဋ္ဌာအကျင့်မြတ်ဖြင့်အိုဘေဆိုကြီးသေဘေဆိုကြီးမှမချွတ်ဧကံလူမြဝရတော်အမှန်မာတကားထိုဤသို့ပြုရာမြတ်ဘုံမြတ် ချမ်းသာအေးကြီးအေးမဲ့မီသည်ရွှေပြည်ဒုက္ခလမ်းမပေါင်းပဲရောက်ရပါလို့ထိုထိုဘဝရင်လဲရလဲဒုက္ခလေးကယမပါမပေါင်းကြ မတွေ့ရဝေသာဝအိဋ္ဌာမင်္ဂလာတော်ရွယ်သာသာရစေတော်ယနေ့ယခုပြုမြူရမြမြာပါတော်မိဘဆရာမြို့ပါ no, no, no, no. ပါစေစိတ်ရှိရကင်းကြပါစေကိုယ်ရှိရကင်းကြပါစေယမချမ်းသာကိုခန္ဓာမှန်စွာဆောင်ရွက်နိုင်ကြပါစေ တော်မူကြပါကုန်လောသာ သာဓုသာဓုမြာမြာမြာယူတော်မူကြပါကုန်တော်သာဓုသာဓုသာဓုအလုံးကိုနှုတ်စိတ်ဝမ်းငြိမ်းချမ်းသာယာကြပါစေ